နှစ်2569ခုနှစ်ခရစ်နှစ်2023ခုနှစ်ဇူလိုင်လ9ရက်တောက်ကြနေ့ထေရဝါဒဓမ္မကပ္ပဌာန်းလမ်းစဉ်သင်္นานကနေပြီးတော့သဘောတရားရာပိုင်း344ပေါ့သဘောတရားရာပိုင်းဥချာကျန်နေတဲ့ညနေ9နာရီချိန်မှာ3ချကျင်လံရပ္ပဌာန်းခွန်အပိုင်းခွန်55 အဓိပစ္စယော၄ဘိုင်၄ပေါ့အဓိပစ္စယောကိုဘုန်းကြီးတို့ဆက်လက်လေ့လာကြအောင်အလုံးရထားတာတော့ဒီပစ္စယနေတာတော်တော်များများရထားပါဘူးအဲ့ဒီပစ္စယနေတာမှာပါတဲ့ဘုရားဟောထားတဲ့တရားတော်တွေကိုဘုန်းကြီးတို့ခြေကရှင်းလင်းပြခဲ့ပြီအဲ့ဒါကတော့ပြင်းနေတယ်တော့ဗောနော်ဒါလေးကိုနည်းနည်းကြက်ကြက်ပြက်ပြက်သိချင်းဘာလို့ရမလဲဆိုဘုန်းကြီးတို့ ပဋ္ဌာန်ပစ္စယနဲ့အင်းပညာဝါဒနဲ့ရှင်ပြီးလေ့လာကြမယ်နော်ဒီပါဠိလေးကိုလည်းဘေးကိုခြားပြထားမယ်နော်ပထမဆုံးသတ္တရောခန္ဓာအရူပိနောအညမညာအထိပစ္စေနာပစ္စယောပစ္စယဒီမှာတော့ပစ္စယနေနေတာပေါ့နော်အထိပစ္စည်းပစ္စယနေနေတာခန္ဓာ၅ပါးဟာခန္ဓာ၄ပါးပေါ့နံခန္ဓာ၄ပါးအချင်းချင်းအထိပစ္စယတတ္တိပစ္စေစုပြုတယ် ဒါကြချင်းချင်းလေးနံခန္ဓာတွေကကုသိုလ်နံခန္ဓာရှိတယ်အကုသိုလ်နံခန္ဓာရှိတယ်ဝိဘက်နံခန္ဓာကရိယာနံခန္ဓာဒါမျိုးတွေရှိတော့ကုသိုလ်ကိုတော့ကုသိုလ်အနေနဲ့ဟောတယ်အကုသိုလ်နေအကုသိုလ်ကြအကုသိုလ်အနေနဲ့ဟောတယ်ဝိဘက်တို့ကရိယာတို့ကြဗျာကတအနေနဲ့ဟောသွားတယ်အဲ့လိုလေး၃မျိုးခွဲထားတော့ ပုံမှန်ကြအဲ့ဒီလိုသုံးမျိုးခွဲပြမှာအဲ့ဒါလေးကိုဘုန်းကြီးတို့ရှင်းပြီးလေ့လာကြည့်မယ်ရှင်ဘက်ကလည်းကုသိုလ်နဲ့ပတ်သက်ပြီးတော့ပြောပြီးသားပေါ့ဒီတစ်ပတ်အကြမ်းမြင်ထပ်ပြောမယ်နော်အဲကုသိုလ်ဟာကုသိုလ်စိတ်20ပါးရှိတယ်သူ့နဲ့ရှင်မော ရှင်မက38ပါးပေါ့အဲ့ဒီကုသိုလ်စိတ်စေတသိက်တွေဟာသူတို့ချင်းချင်းနော်တပါးနဲ့3ပါးဝိညာဉ်ခန္ဓာခန္ဓာဘွဲ့ရင် စိတ်စေတသိက်ဟုတ်လားကုသိုလ်စိတ် 32ပါးစေတသိက်28ပါး38ပါးဒါခန္ဓာပဲဝေဒနာဝိညာခန္ဓာတင်ညာတင်ညာခန္ဓာဝိညာတင်ညာမှာကျွင်းတဲ့စေတသိက်တရားသင်္ကာရခန္ဓာကုသိုလ်စိတ်ကတော့ဝိညာဏခန္ဓာပေါ့အဲ့ဒီကုသိုလ်တရားနဲ့ကုသိုလ်တရားကိုအတ္တိပြည့်စင်ဒါကလည်းဒီပစ္စုပန်ထင်ရှားရှိနေခိုက်တာပေါ့နော်သူသဘောကြီးကုသိုလ် ခုစာသင်ပေးနေတယ်တရားနာပေးနေတယ်ဒါတွေကဇံကုသိုလ်လည်းမဟုတ်မက်ကုသိုလ်လည်းမဟုတ်ကာမဝဇ္ဇကုသိုလ်ပဲဒီကုသိုလ်ထင်ရှားရှိတဲ့ခိုက်တာမှာပဲဉာဏ်နဲ့အဲဒီကုသိုလ်ကာမဝဇ္ဇကုသိုလ်စိတ်ဆိုပါတော့အဲကုသိုလ်စိတ်ခဏခဏခဏဝဲခဏ၄ပါးရတာနာခဏ၄ပါးအဲနာခဏ၄ပါးကတပါးနေ၃ပါးကို၃ပါးနေတပါးကို၂ပါးနေ၂ပါးကိုဒီလိုဟုတ်လား ချင်းချင်းပြန်ပြန်လာလာကြည့်ထင်ရှားရှိပြီးတော့ကျေစုပြုတော့နော်ရှိခိုက်လေးမှာပဲနော်ဒီဒီနဂလာလေးပါထင်ရှားရှိခိုက်မှာကျေစုပြုနေသဘောမျိုးပြောတာဟောဒီပညာဝါဒကြအဲ့လိုတိတိကျကျညွန်သွားတယ်ကုသလောဓမ္မောကုသလတာဓမ္မတာအတ္တိပစ္စေနာပစ္စယောကုသလောဤကောခန္ဓောဤကောခန္ဓောတော့ဝိညာဉ်ခန္ဓာလည်းယူလို့ရတယ်သင်္ညက်ခန္ဓာတေဃာရဝိညာဏအဲ့လိုပေါ့လေ ဒီနေရာမှာတကုမှာတင်ညက်ခန္ဓာလို့ထည့်လိုက်ရင်နောက်ကခန္ဓာ၃ပါးဝိညာဉ်ခန္ဓာလို့လည်းသုံးလိုက်ရင်နောခန္ဓာ၃ပါးတင်ညက်ခန္ဓာသုံးရင်နောခန္ဓာ၃ပါးသင်္ခါရခန္ဓာသုံးရင်နောခန္ဓာ၃ပါးဝိညာဉ်ခန္ဓာသုံးရင်နောခန္ဓာအဲ့လိုပါဠိတွေအများကြီးရှည်ထွက်လာအဲ့တော့ဒီမှာအဲ့ခန္ဓာတွေကိုဘုရားဖြောက်ပြီးတော့ဟောလိုက်တဲ့ခါကျမခြင်းမချက်ဖြစ်သွားတော့မှာ ကုသလောဧကောခန္ဓောဒိဏနာခန္ဓာနာအတိပစ္စေနာပစ္စယောဧကောခန္ဓောဆိုတာကြိုက်တဲ့ခန္ဓာတစ်ပါးထဲပေါ့ဉာဏ်သုံးပါးတော့နော် ပြစ္ဆုတ်ပံဖြစ်မယ်ရှိရာအကြောင်းပစ္စည်းနော်ထင်ရှားရှိခိုက်မှာနော်ပြစ္ဆုတ်ပံတဲ့အခိုက်ထင်ရှားရှိခိုက်မှာဥပထေဝေနပြစ္ဆုတ်ပံခိုက်တာထင်ရှားရှိခိုက်မှာကျေစုပြုတဲ့သဘောမျိုးရှိကခန္ဓာသုံးပါးအကြောင်းတရားအနေနဲ့ယူရင်တရားခန္ဓာ ဒီသုံးပါးလည်းဝိညာဉ်ခန္ဓာသင်္ညာခန္ဓာတေခါရခန္ဓာယူနိုင်တယ်ဧကတခန္ဓာသောဝိညာဏခန္ဓာယူသုံးဖို့ဒါသုံးပါးတခြားလှဲ့ဒီလေးပါးပြောင်းလှဲ့ပြီးယူလို့ရတယ်မန်တင်ညက်တင်ညက်ခန္ဓာတေခါရခန္ဓာဝိညာဏခန္ဓာယူတယ်နောက်ကဝေဒနာခန္ဓာအဲ့ဒါမျိုးပေါ့တယောခန္ဓာဧကတခန္ဓာတာအတိပိစိဏပိစောပစ္စုပန်နေတဲ့ထင်ရှားရှိခိုက်ပဲကျေစုပြုတယ်နော် ထင်ရှားရှိတာမဟုတ်ရင်ကျေစုပြုတော့ဒါအထိပစ္စယအနေနဲ့ကျေစုပြုတာထင်ရှားရှိကအနေနဲ့ကျေစုဒါချုပ်ပြောက်သွားရင်တော့နတ္တိဖြစ်သွားမယ်သူကအထိနဲ့နတ္တိကဆန့်ကျင်ပဲအဲခန္ဓာနှစ်ရှိကခန္ဓာနှစ်ပါးယူမယ်နောက်ကခန္ဓာနှစ်ပါးကြမှာဒွေခန္ဓာဒွေခန္ဓာဆိုမှဝိညာဉ်ခန္ဓာတင်ညာခန္ဓာယူနောက်ကသင်္ခါရခန္ဓာဝိညာဉ်ခန္ဓာဒါမှမဟုတ်ရှိကခန္ဓာနှစ်ပါးကိုဒွေခန္ဓာဟုတ်လားတင်ညာခန္ဓာသင်္ခါရခန္ဓာကြိုက်တာယူပေါ့ သင်္ကြခန္ဓာသင်္ခါရခန္ဓာယူဉာဏနောင်နှစ်ပါးပေါ့အဲ့ဒီလိုနည်းနဲ့ထင်ရှားရှိခိုက်မှာပဲအတ္တိပစ္စယတတ္တိပဲကျေစုပြုတယ်ဒီကြတော့ရှင်းရှင်းလင်းလင်းဟောသွားတယ်ပေါ့ဗျာဒီမှာတော့ဟလာပစ္စယနေတာကြတော့စရောခန္ဓာအရူပိနောညမညာအတ္တိပစ္စယဘလောက်ပဲဒီပညာဝရလေးလာလိုက်တဲ့ခါမှာကျတော့အိုးထင်ရှားသွားတယ်ဒါမျိုးပေါ့ ဘုန်းကြီးတို့တရားရှုမှတ်တဲ့ခါလဲဒါဘုထင်ရှားမယ်ဟုတ်လားကိုကကုလူတရားတွေနားနေတယ်တရားတွေမှတ်နေတယ်တရားတွေနားနေတယ်ဆိုဟုတ်လားနာနာကြနေတော့ဟောနာကြရင်တရားလေးတရားပေါ်မှာနှစ်သက်သဘောကြတော့ဒါဝေဒနာပဲနော်စိတ်နဲ့ခံစားဒီတရားလေးကိုကြားနာတယ်ကြားသိစိတ်တွေလည်းဖြီးနေတယ်ဟောဒါဘုရား ဟောဒီကုသိုလ်တရားကြောင့်ကုသိုလ်အေးကုသိုလ်ခန္ဓာကြောင့်တော့ကုသိုလ်ခန္ဓာတွေခြေစုပြုအဋ္ဌိပစ္စယတ္တိခြေစုပြုနေပါလားဒီလိုမှတ်သားအဲ့ဒီပုံမှတ်သားမှုရအောင်ဒီလိုမှတ်သားလို့ရအောင်နာမှုလေးခေယူဆိုင်ကြောင်းကြဆိုင်နာတယ်တတိနဲ့ညာနဲ့နာတယ်ကြောင်းကြဆိုင်မနာဘူးတတိညာမပါဘူးဆိုလွတ်ထွက်တာဘာပြောမှမသိဘူးပေါ့ဗျာကိုယ်တတိလေးညာလေးနဲ့နာနေတယ်ဟောတိလည်းသိနေတယ် ဒီနံခဏလေးကအဲ့လိုတွဲဖြစ်ဘယ်ရာပဲကြည်ကြည်အဲ့လိုဒါကုသိုလ်ဘက်မှာရောအကုသိုလ်ဘက်မှာရောဒါတော့ကုသိုလ်ရမှုကုသိုလ်ပြောရတာတရားမှတ်တဲ့ခိုက်တာလည်းဒီတိုင်းပဲအာယုတခုကို ရှုမှတ်နေပြီ ရှုမှတ်နေတဲ့ကောင်မှစိတ်ကိုရှုမှတ်တဲ့ဆိုတော့ဇာတိစိတ်ဟုတ်လားအနန္တိစိတ်ဘုန်းကြီးတရားတန်ကိုနားထောင်နေတယ်ဆိုအတန်ဒီဇာတိစိတ်တွေရှုမှတ်နေဇာတိစိတ်တွေကိုသိနေတဲ့သဘောလေးပေါ့ ဒါတော့ဝိညာဉ်နဲ့ခန္ဓာပေါ့ဈာစီရသိရင်တော့ဒီတရားတွေကဗာတရားဟောနေပါဒီလိုမှတ်သားတာဒါတင်ညာခန္ဓာပေါ့ရောတင်ညာခန္ဓာပြီးဒါလားဆိုဒီတရားလေးကဟောဒီလိုအကြောင်းဒီလိုဖြစ်တာပဲလို့စိတ်ထဲမှာသဘောကျမှုလေးတွေဖြစ်သွားဝိညာဉ်ခန္ဓာဒီပေါ်မှာဉာဏ်လေးနဲ့စိုက်နာနေတယ်ဝိရိယလေးနဲ့တတိညာလေးနဲ့စိုက်နာဒါသက်ခါတဲ့ခန္ဓာတွေပဲအဲ့ဒီလိုခန္ဓာတခုအာယုံဆိုင်နေဉာဏ်နဲ့တခန္ဓာသုံးပါလေ ဟုတ်လားအချင်းချင်းပြန်ပြန်လာကျေစုပြုပြီးကျေစုပြုနေတဲ့သာသနာတတ္တိဒီလိုပြောလို့ရကိုကစိတ်ကခန္ဓာနှစ်ပါးအာရုံဆိုင်နေဉာဏ်ခန္ဓာနှစ်ပါးလည်းတွဲဖြစ်နေခန္ဓာသုံးပါးအာရုံဆိုင်နေပြီးဉာဏ်ခန္ဓာတစ်ပါးလည်းတွဲပြီးဖြစ်နေနောက်ပြီးတော့စိတ်စေတသိက်ကအတူတူပါဖြစ်နေတဲ့အတွက်သိနိုင်ဒါပုသူတရားချင်းချင်းပေါ့ ကုသစတ္တရောခန္ဓာအလိုအညာမြအတိပိစေနာမြကုသိုလ်ကနေပြီးတော့လည်းဗျာကတသွားလို့ရတော့အဲ့ကြတော့ဒီမှာစိတ်ဓာစေတသိကဓမ္မစိတ်ဓာသမုဋ္ဌာနာရူပနာဒါဒီမှာကြတော့ဘာစိတ်စေတသိက်တွေမပါဘူးဘာစိတ်စားယုတ်တွေဆိုမပါဘူးပေါ့နော်တရားနဲ့သတ္တရခန္ဓာအရူပိနောအញ្ញမယာအတိပိစိဏပိစောစိတ်ဓာစေတသိကဓမ္မစိတ်ဓာသမုဒ္ဒရူပနာအတိပိစိဏပိစောဒီနှစ်ခုကဒီလိုလေးတွဲကြည့်လိုက်လို့ရတယ်ပေါ့နော် ဒီဒီဘက်ကပစ္စယနေစာပါဠိလိုစရောခန္ဓာယူပြီးတော့အညမညာအတ္တိပစ္စိဏပစ္စယောစိတ်ဓာစေတသိကဓမ္မစိတ်ဓာသဘောဌာနာရူပနာအတ္တိပစ္စိဏဒီနှစ်ခုကိုကြည်ပြောင်းနော်ဒီမှာじゃစိတ်စေတသိက်ပဲပါတာလေကုသိုလ်စိတ်လားအကုသိုလ်စိတ်လားစေတသိက်လားဒီလိုမပြောဘူးဩဒီမှာじゃတော့ဖရာရှင်ပညာဝါဒじゃတိတိじゃじゃခွဲပြောသွားအကုသိုလ်အကုသိုလ်ချင်းချင်းပဲဖြစ်တယ်အကုသိုလ်အကုသိုလ်ချင်းချင်းပဲ အဒီပစ္စယတတိပကျေစုပြုတယ်ဒီဒီအကုသိုလ်တရားတွေဟာဘယ်မှာကျေစုပြုလဲအကုသိုလ်တရားတွေအကုသိုလ်စေတစာယုတ်တွေကိုဖြစ်စေတယ်ကုသိုလ်တရားတွေကုသိုလ်စေတစာယုတ်တွေကိုဖြစ်စေတယ်ဘုန်းကြီးတို့ကဘုန်းကြီးစာသင်ပေးနေတယ်တရားသင်ပေးနေတယ်အဲဒီမှာပြောကျင်တဲ့စိတ်ကြောင့်ဒီအတန်ယုတ်တွေထွက်လာအတန်တွေကြာတော့ဒါကိုကုသလောဓမ္မော အပြာကရတဓမ္မတာ ကုသိုလ်တရားတွေဟောတရားတွေဟောနာတော့ကုသိုလ်ပေါ့အဲ့ဒီတရားတွေဟောတဲ့နေနဲ့နေနဲ့ဒီပြောခြင်းနဲ့စိတ်ကြောင့်စေစားယုတ်တွေကုသိုလ်စေစားယုတ်တွေထွက်လာကုသိုလ်အတန်တွေထွက်လာတရားသာတွေထွက်လာဒါကုသိုလ်ကြောင့်ဖြစ်တဲ့စေစားယုတ်တွေယုတ်ဆိုတာဖြာကလာပေါ့နော်အဲကုသိုလ်ကကုကုသိုလ်ဆိုဘုရားကကုကုသိုလ်တရားဆိုကုသိုလ်ပဲဟောတယ်အကုသိုလ်တရားအကုသိုလ်ပဲဝိဘက်တို့ကရိယာတို့ယုတ်တို့နိဗ္ဗာန်တို့ဖြာကတာပေါ့ဒီနေရာမှာစေစားယုတ်ဖြာကတာပဲ အဲကုသိုလ်တရားတွေသင်ပြီးတဲ့အတွက်ကုသလောဓမ္မောနောက်ကစေတစာယုတ်တွေကုသိုလ်စေတစာယုတ်တွေဖြစ်လာတဲ့အတွက်ဖြာဒတဓမ္မတအတ္တိပိစေနာပဲဒီခိုက်တမှာလေးမှာနော်ဒီကုသိုလ်စေကြောင့်စေစာယုတ်တန့်ဖြစ်ပါအာဝအတ္တိပိစေနာပြောဒီခိုက်တလေးပိစုပန်ထေရှားရှိတဲ့ခိုက်တလေးမှာအတ္တိပိစေတတ္တိယပစ္စည်းပြီးကျေစုပြုတာပျောက်သွားရင်အတ္တိပစ္စည်းမဟုတ်တော့ဒီအတ္တိပစ္စည်းကြတော့ ကုသိုလ်ကြောင့်ကုသိုလ်ကြောင့်မကုသိုလ်စေစားရုပ်တွေဖြစ်တဲ့နေရာမှာကြတော့သာဇာတအနေနဲ့လည်းဖြစ်နိုင်တယ်ပြီးတော့ပစ္ဆာဇာတအနေနဲ့လည်းဖြစ်နိုင်တယ်သာဇာတအနေနဲ့ပထမဘုရားဘာသာဟောလေကုသလာကုသလာခန္ဓာစေတသမုဋ္ဌာနာရူပနာအဋ္ဌိပိစေနာပိစယောဒါဘုန်းကြီးတို့များနာလေအောင်လို့ကာမောဒရာကုသိုလ်စေကြောင့်မို့စေစားရုပ်တွေဒုဗကုသိုလ်အရူပကုသိုလ်ကြောင့်လည်းစေစားရုပ်တွေဖြစ်မှာပဲနော် လောကုတ္တရာကုသိုလ်မကုသိုလ်တွေကြောင့်မလို့နောက်ကစေစားရုပ်တွေပြန်လာမှာပဲ။ဘာဖြစ်လို့လဲဆိုတော့မဲ့ရည်ဖိုးရပြီးဆိုခုဝမ်းမြောက်ဝမ်းသာပြီးပြီးဟိုလားတိသွားတော့ပျော့သွားတာမျိုးဒါမျိုးဥရိုင်းချူသွားတာမျိုးစေစားရုပ်တွေဖြစ်တော့အတန်တွေထွက်လာတော့ဝမ်းမြောက်ဝမ်းသာဖြစ်သွားတယ်။မြတ်စွာဘုရားကအရဟတမဉ္ဇဉ်ရသွားတဲ့ကုသိုလ်ပေါ့။အရဟတမဉ္ဇဉ်ရတော့ဘုံညာရပိစ္ဆုကနာညာရပိစ္ဆုကနာညာရသွားတဲ့အခါကျတော့ဟုတ်လား။အခါနောက် သူကပြန်ပြောအတန်တွေထွက်ဥဒန်းကျူတာပေါ့နော်အနေကဇာတိတန်တာရံတဏဝိနာအနိပိတံဟောဒီဘဝကိုဖြစ်စေတတ်တဲ့လောဘတဏှာကိုမပယ်ခင်တော့ကဘဝဘောများစွာသူတန်တရားလဲခဲ့ရတယ်တဲ့ခုကြဒီဘဝကိုတိဆောက်တတ်တဲ့တဏှာပေါ့အိမ်ကိုတိဆောက်တော့တတ္တမပေါ့တဏှာလက်တမပေါ့ ဘောတိဆောက်တတ်တဲ့တဏှာလက်သမားနဲ့အိမ်ကိုတိဆောက်တဲ့နဲ့တူတဲ့တဏှာလက်သမားနဲ့အိမ်ကိုတိဆောက်တဲ့လက်သမားတဏှာနဲ့တူတဲ့လက်သမားကိုလက်သမားနဲ့တူတဲ့တဏှာကိုသူဟာဓာတမညာရတော့ဖြက်စီးပြလိုက်နောက်ထပ်ဒီခန္ဓာကြီးတိဆောက်ဆရာမလို့ဘယ်တော့မှမတိဆောက်တော့သူနောက်တော့ဘဝတွေမှာဖြစ်တော့ဘူးဆိုအဲ့မှာဝမ်းမြောက်ဝမ်းသာဖြစ်လို့အိုတန်းကျူတာဟုတ် နေကစာတိတန်တာရံတာနာဝိတံအနိဗိတံဒီလိုရွှေဆိုတော်မူတော့ပေါ့စိတ်ထဲကနေပြောပြောတယ်ဒီကနေနှုတ်ကနေပြောတယ်အဲ့ဒါမျိုးပေါ့အဲ့ဒါမျိုးဥရန်ကျူတယ်လို့ခေါ်တယ်ကိုဝမ်းမြောက်ဝမ်းသာဖြစ်လာနှုတ်ကနေထုတ်ပေါ်ပြောကြတော့မှအဲ့ဒါကိုပြအနေကစားတင်နေပရမဇုံရုပ်ဆိုတဲ့ပါဠိဟိုအနေကစားဒီတန်တာရဆိုတဲ့ပါဠိလေးရုပ်ဆိုတဲ့အတွက်ဘုရားအနေကစားတင်နေဆိုသုံးညာခေရန်ကြဘုရား ဖြစ်လို့ဗြဟ္မာဆုံးဝမြောက်ဝန္တာဖြစ်ရတဲ့စကားပါဥရန်ကျူတဲ့စကားဒါကိုအနေကစာတိတန်သာရလို့ခေါ်တယ်အဲဒီမှာကြည့်လိုက်ပါတော့ဒါရတ္တမဲ့ကြောင့်မို့ဒီကုသိုလ်ရတ္တမဲ့ရတဲ့တကိရိတာတွေကိုဖြတ်ပြလိုက်တယ်ကုံဆုံးသွားလောက်ပြလိုက်အဲ့ဒါကြောင့်ဝမ်းမြောက်ဝမ်းသာဖြစ်တော့ဒီဥရန်ကျူတဲ့အတန်တွေထွက်လာဥရန်ကျူတဲ့စကားတွေထွက်ပေါ်လာတယ် ဒါကြောင့်ကုသလခန္ဓာစေတသမုဋ္ဌာနာရူပနာအတ္တိပြည့်စုံကုသိုလ်ဆိုတာကကာမောဒရာကုသိုလ်ပုရိဇေပုဂ္ဂိုလ်ကာမောဒရာကုသိုလ်ပေါ့ဇံရတဲ့ပုဂ္ဂိုလ်ဇံကုသိုလ်ပေါ့မဲ့ရတဲ့ပုဂ္ဂိုလ်မဲ့ကုသိုလ်ပေါ့ဒီလိုပဲပြောလို့ရအဲ့ဒီကနေနောက်ကဖြစ်ပေါ်လာစေစားရုပ်တွေကထင်ရှားရှိတဲ့ခိုက်တာမှာပဲကျေစုပြုပြီးနေတဲ့အတွက်ကုသလခန္ဓာစေတသမုဋ္ဌာနာရူပနာအတ္တိပြည့်စုံနာပြည့်စုံတော့ဒီမှာကြည့်လိုက်ပြီဒီမှာကြပစ္စယနေတာသိကျင်တယ် စိတ်စေတစိတ်ဓာစေတီကဓမ္မစိတ်ဓာသမုဋ္ဌာနာဒီဘာနာပိဖြစ်အတ္တိပိစေနာပိဆိုဘာစိတ်လဲမသိရဘာစိတ်တသိတယ်လည်းမသိရကုသိုလ်စိတ်ဖြင့်ကုသိုလ်စိတ်တသိဖြစ်မှာပေါ့အကုသိုလ်စိတ်ဖြင့်အကုသိုလ်စိတ်တသိပေါ့ဒီကုသိုလ်စိတ်စေတသိက်ကြောင့်မနောကကုသိုလ်စိတ်တရားယုံကြီးဖြစ်တယ်ဒီပညာဝါဒကျအဲ့လိုရှင်းရှင်းလင်းလင်းပေါ်သွားတယ်။ဟိုပစ္စယနေရတာလောက်တည်းကြည်လိုက်တော့နားလေသဘောပေါက်ဖို့ခက်တယ်။ဒါကြောင့်မို့ ဘုန်းကြီးတို့စာပေတွေပါလေလေ့လာတဲ့ခါကျအဲ့ဒီလိုတခုတည်းကြည့်လို့မရဘူးသူကတင်တဲ့ပုံကိုဆိုများတော့များများလေ့လာများများမလေ့လာဘဲနဲ့သူများမပြောနိုင်သူများပြောတဲ့ပုံကိုကြပို့ပြီးတော့လေ့လာပါတယ်ဘုန်းကြီးတို့တင်တဲ့ပုံကိုနားထောင်တဲ့ပုံကတော့ဟိုခဏတစ်ပြုတ်နားထောင်နေရတာပေါ့လေဘုန်းကြီးတို့ကဒီမှာဒီတဏှာကြီးစာလောက်ပြောဖို့ရအတွက်အချိန်အများကြီးပေးရပါတယ် ခါလေးလေးတပါလုံးလုံးကြည့်ရဒါလေးလေးကြည့်ပြီးကိုအမတ်စုတွေထုတ်အာပြန်စီစေးလိုက် ပြန်ကြည့်လိုက်မှားလာတယ်လည်းကတွေ့ပြန်နော်ဒီစာစောက်တွေရိုက်တာတွေတော်ကြမှားတာတွေတစ်ချက်ကြာနေစာကြနေတစ်ချက်ပြောမယ်နော်အဲ့ဒါမျိုးတွေပေါ့နော်မှားတယ်မှန်တယ်ကြာနေသလားဒိုးနေသလားမသိလားကိုယ်ဆောင်ကြီးကြည့်ပြီး တကယ်ကိုလိလာထားရင်တော့ဒါဟုတ်ဒါတော့မှားနေပြီဒါတော့မဟုတ်ဘူးဒါတော့လုံးနေတယ်ဒါပုံးနေတယ်အဲ့ကြမှာသိတယ်ချာလိလာတုံထက်ကြည့်လို့မရအဲ့လိုများများကြည့်ရပါများများကြည့်ပြီးပြောတာတော့တနားရီလောက်ပဲပြောတော့နောက်ပြီးတော့ကုသိုလ်ကနေဗျာကရကုသိုလ်တရားနဲ့ဗျာကရတရားပေါ့ဒီအဋ္ဌိပစ္စယတတ္တိဖြင့်ကျေစုပြုတဲ့နေရာမှာသာဇာတ တတ္တိအနေနဲ့လည်းသာဇာတသာဇာတထိပေါ့သာဇာတအထိအနေနဲ့ကျေစုပြုတာရှိတယ်ပိစ္ဆာဇာတပိစ္ဆာဇာတအထိပိစ္ဆာဇာတထိအနေနဲ့လည်းကျေစုပြုတယ်ပိစ္ဆာဇာတထိဆိုတာထုံးစံတိုင်းပေါ့ဟာလေဒီအကြောင်းတရားကနောက်မှာအကျိုးတရားရှေ့ရောက်ဒါကြတော့ဘုန်းကြီးတို့ပရိသန်နေသုတိသေပြနောက်ပရိသန်နေတည်တဲ့ချိန်အဲ့ဒါမျိုးလှန့်ကြည့်ရအဲ့ဒါမျိုးကြည့်မှသဘောပေါက်တယ် ရုပ်တရားတက်တန်းက16ချက်ရှိတယ်စိတ်ကြတော့ဥပတိပင်းဆိုပျောက်ပြတ်သွားတာနော်အဲ့ဒါမျိုးဒီမှာပရိသန်နေစိတ်ဥပဘုန်းကြီးတို့ဘာလို့ကတည်သွားဒီဘက်ဘဝရောက်လာတယ်ရောက်သွားတယ်ပရိသန်နေစိတ်တည်တာနဲ့မြေပရိသန်နေစိတ်ဘာမှမကြောက်ဥပတိပင်းပရိသန်နေစိတ်ဥပခိုက်တာမှာပဲကမ္မဇာယုတ်30ပါလာပြီထိခိုက်တာညာဥဇာယုတ်ဖြစ်ပြီဒါတွေကမချုပ်သေးဘူးဗျာ ဒီယုတ်တက်က18ချက်တိအောင်ရှိတာပရိသန်နေဘုံဝင်16ချက်ပေါ့ဟောဒီတိအောင်ရှိဆက်တိုက်ဖြတ်ဒါတွေကိုဒီရုပ်တွေကိုဆက်တိုက်တည်တော့စိတ်တရားတော့ထုံးစံတယ်ပါဥပတိပင်းဆိုတာပျောက်သွားနောက်ဒီပရိသန်နေစိတ်ပဲအမြဲတမျိုးနဲ့ဘဝင်သုတိတို့ပရိသန်တို့ဘဝင်ဆိုတာအတူတူပဲဒီစိတ်တွေဘဝင်စိတ်ဖြစ်မယ်16ချက်ဖြစ်မယ်ဒီဘဝင်လည်းဖြစ်ပြီးဖြစ်ဒီပြဖြစ်ဒီပြဖြစ်ဒီပြ သူတို့ဖြစ်ပေါ်လာခြင်းကြောင့်ဟိုကဘာဖြစ်သွားလဲဆိုရှေ့ကပရိသန်နေစိတ်ဥပ္ပခိုက်တောင်ဖြစ်လေကာမဇာယုတ်တို့ထီတို့ကမချုပ်ပြောက်သေးဘူးသူတို့ကနေပြီးတော့ဒီဒီထောက်ပံ့ပေးတာပေါ့နော်ဒီဟာပျောက်မှန်သွားသူ့ရဲ့အသက်ဆက်လက်ရှည်တန့်သွားရှည်နေအောင်ပေါ့ဘဝင်ကဆိုဘဝစေဘဝဒီဘဝတွေမပြတ်အောင်သူကဘဝင်တွေကနေဆက်လိုက်ပြီးတော့ပစ္ဆာဇာတပစ္စယတတ်တွေဖြင့်ကျေစုပြုထားတဲ့အတွေ့နော် ရုပ်တွေဟာမသိမချင်းဆက်လက်ဖြစ်နေအောင်နောက်နောက်နောက်စိတ်တွေအနေပြီးစိတ်ကကုသိုလ်စိတ်တို့အကုသိုလ်စိတ်တို့ဆိုတာဒါကံတရားတွေအကြောင်းတရားတွေပေါ့နော်ဒါကတော့ဘုန်းကြီးတို့ကနားလည်အောင်ပြောတော့ပဋိသန္ဓေကာလတဲ့ဒီလိုဖြစ်ခဲ့မွေးလာသည့်တိုင်လည်းဒီတိုင်းပဲရုပ်တရားချက်ချင်းပြောင်းမသွားဘူး16ကြောင့်စိတ်ကတော့ဥပထေပြင်းဆိုပြောက်သွားနောက်တစ်လုံးဖြစ်နောက်တစ်လုံးဖြစ်နော်ဟောဒီပြင်စရဝဇံပြင်စတော်တော်ဝိတိပဲလှမ်းမြောက်ကြည့်လိုက် ရူပါအောင်နဲ့သုကုပ္ပတာတိုက်ဆိုင်လာတယ်ဒီရူပါအောင်နဲ့သုကုပ္ပတာယုတ်တွေကဘယ်တိအောင်သွားလဲဆိုတရားယုတ်တွေဘူးယုတ်ကြ16ချက်မပြည့်မကျင်းသူကမချုပ်ဘူးသူတို့မချုပ်ပြအောင်ဗာဗျာနောက်ကစိတ်ပြနေပြီးတော့ဒီဒီဥပထမကထောက်ပံ့ပေးပံ့ပိုးတာကုညီပေးတာဒါဆက်လက်တည်တတ်နေအဲ့လိုလုပ်ပေးအဲ့ဒါအဲ့ဒါမျိုးလေးမြင်တာအဲ့ဒါကိုပြောသွားတယ်ဒီမှာပစ္ဆာဇာတာပစ္ဆာဇာတာကုသလာ ခန္ဓာပုရိဇာတတဣမတကာယတနောက်နောက်တော့ကုသိုလ်တရားတွေอ่ะเนาะကုသိုလ်တရားတွေရှေ့ရှေ့တော့ဒီကုသိုလ်စိတ်စေတသိက်တွေကြောင့်မို့ဘုန်းကြီးတို့ဒီခန္ဓာကိုယ်မှာရှိတဲ့ရုပ်တွေပေါ့နော်ကမ္မဇာယုတ်ဖြစ်မယ်စေတဇာယုတ်ဥရဇာယုတ်အာဇာယုတ်ဆိုတဲ့ဒီယုတ်တွေကိုနောက်တော့ကုသိုလ်စိတ်ဓာတ်ထောက်ပံ့ထောက်ပံ့ထောက်ပံ့ထောက်ပံ့ပေးပြီးထင်ရှားရှိတဲ့ခိုက်တံတွေမှာထောက်ပံ့ပေးပြီးကျေစုပြုတာဒါအထိပစ္စယတတ္တိဆိုဒီလိုပြော ဒါဒီနေရာနေပြီးမသိမချင်းကခုနပရိသဏိဝိတိကြည့်ပြီးမသိမချင်းအဲ့လိုဖြစ်တယ်ဒီလိုလေးမှတ်ထားပါနော်ဒီဒီသကုရဝိတိတို့ပရိသဏိဝိတိကြည့်ဒါတွေကထင်ရှားတာပေါ့နော်ဒီရုပ်တွေဟာဥပတိဝေနမချုပ်ဘူးစိတ်တကနာ16ချက်တိဈာမချုပ်တယ်ဘာဖြစ်လို့နောက်နောက်စိတ်တွေကဥပထမကထောက်ပံ့ပေးတာပံ့ပို့ထားလို့သူကဆက်လက်ရှင်တန်နေတာဒီလိုမှတ်ထားပြီးတော့မှဗာဆက်မိတ်နေသူဘုရားရှင်က ကုသလောဓမ္မောကုသလသစာဖြာကရတသာကုသိုလ်တရားကုသိုလ်တရားနဲ့ကုသိုလ်တရားကုသိုလ်တရားနဲ့ဖြာကရတရားဒါမျိုးပေါ့နှစ်ပိုင်းအဲ့ဒါကြပါလေခုနကကုသိုလ်တရားနဲ့ကုသိုလ်တရားကိုသူခန္ဓာတစ်ပါးနဲ့ခန္ဓာသုံးပါးကိုခန္ဓာနှစ်သုံးပါးနဲ့တစ်ပါးကိုခန္ဓာနှစ်ပါးနဲ့နှစ်ပါးကိုပြီးတော့ဒီကုသိုလ်ကြောင့်ပြတဲ့စေတစာရုပ်တွေအဲ့ဒီနှစ်ခုတွဲဟောတာ ကုသလောဓမ္မောဒါကုသိုလ်တရားတွေအဲ့ဒီကုသိုလ်တရားတွေကနေပြီးတော့ဉာဏ်နဲ့နာခန္ဓာခုနကခန္ဓာတစ်ပါးနဲ့သုံးပါသုံးပါနဲ့တစ်ပါးနှစ်ပါးနဲ့ဒါကုသလောကုသလတနော်စိတ်တစားယုတ်ကုသိုလ်ကြောင့်ပြီးစိတ်တစားယုတ်တွေအတူတူဖြစ်လာတယ်ဒီပါဠိနှစ်ခုတွဲဟောလိုက်တာပါပဲဒုက္ခဆရောခန္ဓာအရိပြီးတော့အញ្ញမညာအတိပြည့်စုံပြည့်စုံရောစိတ်တစေတိကဓမ္မစိတ်တသမုဒ္ဒါတို့ဟာအတိပြည့်စုံဒီနှစ်ချက်ကိုတွဲပြီးရှင်းလိုက်တာပါ ကုသိုလ်ကြောင့်ဖြစ်တဲ့စေစားယုံဒါမျိုးပြောအကြောင်းမှာတွဲဟောတာကုသလောဓမ္မောဒါကုသိုလ်တရားကုသလတတာကုသိုလ်ချင်းညယောဒတသဓမ္မတာဒါစေစားယုံတွေပြောတယ်အတ္တိပိစိဏပစ္စယောပိစုပံထင်ရှားရှိကြမှာပဲကျေစုပြုတယ်နော်ပျောက်သွားရင်မရှိတော့ကျေစုမပြုတော့ဘယ်လိုကျေစုပြုလဲကုသိုလ်တရားတွေကကုသိုလ်တရားချင်းချင်းကုသလောဤကောခန္ဓာကုသိုလ်ခန္ဓာတစ်ပါးက တိဏခန္ဓာနာခန္ဓာ၃ပါးစေတသမုဒ္ဒနာရူပနာကုသိုလ်၆ဖြစ်တဲ့စေစာယုတ်တွေကို အတ္တိပစ္စယတတ္တိဖြင့်အတ္တိပစ္စေနာပြီးတော့အတ္တိပစ္စယတတ္တိဖြင့်ပစ္စုပန်ထေရှားရှိခိုင်းမှာပဲကျေစုပြုတယ်တယောခန္ဓာဧကတခန္ဓာတာစေတသမုဒ္ဒနာရူပနာအတ္တိပစ္စေနာပြီးတော့တွေးခန္ဓာတွေးနာနာခန္ဓာနာစေတသမုဒ္ဒနာရူပနာအတ္တိပစ္စေနာပစ္စယောကုသိုလ်မှာအဲ့ဒီလို သုံးချက်ဟောတယ်အဲ့ဒီကုသိုလ်မှာသုံးချက်ဟောသလိုအကုသိုလ်မှာလည်းသုံးချက်နော်ဒီမှာじゃနှစ်ကြောင်းနဲ့ပဲရှိဟောဒီမှာじゃအဲ့လိုအများကြီးခွဲထွက်တာအဲ့လိုမျိုးတွေပေါ့ဗျာနည်းနည်းတော့ဟိုခက်တော့ဟိုကိုကဒါလောက်လေးတွေဟုတ်လားဒါလောက်လေးကြည့်ပြန်တော့လည်းအများကြီးနားလည်ဖို့ခက်တယ်နော်မြုပ်လေးလာပြီဆိုတော့ခက်ပေမဲ့လို့လည်းစ조사လေးလာတော့ နောက်လေးလိုက်လေးလာပိုင်းနဲ့အများကြီးလည်းနားလည်းသဘောပေါက်လာရင်တော့ဖြည်းဖြည်းချင်းတော့သဘောပေါက်လာမှာပေါ့လေပဋ္ဌာန်းတရားတော့ရငဘဝတဲ့ခက်ခဲနဲ့နေတဲ့တရားကြီးအဘုန်းကြီးတို့ပြောတယ်ဆိုတာတာမန်လောက်ပဲပြောနိုင်တာပါပဲကိုသင်သမျှလေးကိုဆရာသမားတွေသင်သမျှလေးသိသမျှလေးနဲ့မျှပြောရတဲ့သဘောလောက်ပဲရှိရှိဖို့အများကြီးသိနိုင်ဒါလောက်သိရင်ကိုမဆိုးဘူးပေါ့ဘုန်းကြီးတို့ဗာနဲ့ဥပပေးကြလဲပင်လက်သမုဒ္ဒရာရအကျယ်ကြီးပဲလေ ပင်လယ်သမုဒ္ဒရာကြီးမြေကမ်းမြတ်နေဆိုငါပင်လယ်ကြီးမြင်ခဲ့တယ်ပြောမလားကိုမျက်စိတစ်ဆုံးလောက်ပဲမြင်တာလေအကျယ်ကြီးကြံသေးတာပဲအဲ့ဒီလိုပဲကိုလည်းဘုန်းကြီးကဒီမှာကိုမြင်တဲ့ကြလေးဆွမ်းတဲ့ကြလေးသင်ပြရတယ်ဒီတဲ့အရာအကျယ်ကြီးကြံသေးတော့ဒါကိုကပဋ္ဌာန်းသင်တယ်လို့လောက်နေပဲအကုန်လုံးသင်တယ်နော်ကဲကုသိုလ်နဲ့ပတ်သက်လို့ဒီလောက်နဲ့သွားအကုသိုလ်သွားကြအောင်နော်အကုသိုလ်လည်းအကုသိုလ်လည်းလို့သုံးချက်ပဲဟောသွားတာကုသိုလ် နေရာမှာအကုသိုလ်ပြောင်းလိုက်တာပါပဲနော်ဒီသတ္တရခန္ဓာအရုပဲအညာမြာအတိပြဒီနေရာမှာသတ္တရခန္ဓာအရုပိနောဆိုတဲ့နေရာမှာကုသိုလ်လည်းဖြစ်တယ်အကုသိုလ်လည်းဖြစ်တာပဲနော်အကုသိုလ်လုံးနေနဲ့အကုသိုလ်ခန္ဓာဒီအကုသိုလ်စိတ်12ပါးလုံးလောဘစိတ်တရားဥစ္စာ12ပါးလုံးကလည်းဖွဲလိုက်ရင်သူ့အလိုသူဖြစ်တာပဲလောဘတတ္တဒေါသတတ္တမောဟတတ္တပေါ့နော် လောဘဖြစ်နေမောဟပါတော့မောဒေါသဖြစ်နေလည်းမောဟတော့ပါတာပေါ့ဒီတော့မောဟတတ္တကလည်းဖြစ်တာဝိသေကိစ္စမောဟဥရိစ္စမောဟအဲ့လိုခွဲထုတ်လိုက်အများကြီးပဲဖြစ်လာဒီမှာတော့ဘုရားအဲ့လောက်တော့ခွဲမထုတ်လိုက်မခြင်းမကျယ်လေးပဲနော်ဘုန်းကြီးတို့ခုသင်ပေးနေတဲ့ရှင်သာကုဒ္ဒရှင်မြတ်ကလူပြည်မှာသင်တဲ့ပဋ္ဌာန်းမခြင်းမကျယ်အကျယ်ကြတော့ဒါဝိဒ္ဒမှာဟောတာဟုတ်ရှင်သာကုဒ္ဒရှင်မြတ်ကို စန္ဒကုတော်မြောက်ကျုံမှာဆွန်ကန်းစန္ဒကုတော်မှာဝိဖြစ်နေပေါ့နော်လူသားဖျားဆိုတော့မြဲမပြထိုင်ဝေါနဲ့ညောင်းတော့ဆုံးဖုံပေးရမယ်ဆုံးဖုံပေးရတယ်ချင်းချင်းငယ်ဆုံးနေချင်းဆုံးရတယ်နော်ဣရိယာပုညီမြဖို့အတွက်တရားဝိဖြစ်ပေးရတယ်ဒါပြောသွားတာအဲကုသိုလ်မှာလည်းလောဘအကုသိုလ်အကုသိုလ်မှာလည်းလောဘအကုသိုလ် ဒေါသအကုသိုလ်မောအကုသိုလ်ဒီလိုခွက်လိုက်အများကြီးပဲဒီမှာတော့ဘုရားအတ္တမှာပဲပြောသွားအကုသိုလ်12ပါးအကုသိုလ်ဓမ္မအကုသလတာဓမ္မတာအကုသိုလ်စိတ်အကုသိုလ်စိတ်12ပါးအကုစိတ်တရား28ပါးရှိတာပေါ့ဒါခန္ဓာဝေဝိညာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာအကုသိုလ်နာခန္ဓာ၄ပါးအချင်းချင်းပေါ့နော်ထင်ရှားရှိကြမှာအဋ္ဌိပစ္စယတတ္တိပင်ကျေစုပြုတယ်ဘလို့ကျေစုပြုလဲ အာဟုတလောဓမ္မအာဟုတလောဓမ္မတာအဋ္ဌိပစ္စေနာပစ္စေယောအာဟုတလောဧကောခန္ဓောအာဟုတုနာခန္ဓာတစ်ပါးကဝေနာတင်ညာသင်္ခါရဝိညာဉ်အဲ့နာခန္ဓာ၄ပါးရဲ့တစ်ပါးပါယူပေါ့ဉာဏ်နဲ့၃ပါးကတော့နော်အကျိုးတရားဖြစ်မှာတူတူကဖြစ်တဲ့အကျိုးတရားပေါ့ဒိဏနာခန္ဓာနာအဋ္ဌိပစ္စေနာပစ္စယောတယောခန္ဓာရှိကခန္ဓာ၃ပါးယူမဲ့သူနောက်ခန္ဓာတစ်ပါးကပစ္စယုတ်ပါပေါ့ ရှေ့ကခန္ဓာသုံးပါးပစ္စည်းတရားဆိုတော့ခန္ဓာတစ်ပါးပစ္စုပ္ပန်တယောခန္ဓာဤကတခန္ဓာဒါအတိပစ္စည်းနာပဲပစ္စုပ္ပန်ထေရှားရှိခိုက်ပဲကျေစုပြုတာနော်ဒါတော့နားလည်းသဘောပေါက်မှတ်ထားရှေ့ကခန္ဓာနှစ်ပါးကပစ္စည်းတရားယူမယ်ဆိုနောက်ကခန္ဓာနှစ်ပါးပစ္စုပ္ပန်တရားပဲဒွေခန္ဓာဒွေနံခန္ဓာအတိပစ္စည်းနာပစ္စယောဒါကုသိုလ်နံခန္ဓာချင်းချင်း စရောခန္ဓာအရူပိနောအညမညာအတိပိစေနာပိစောအကုသိုလ်နာခန္ဓာချင်းချင်းအဲ့လိုချဲ့ဟောတယ်။နောက်အဲ့ဒါတွေလားဆိုဒီနောက်တစ်ခုနဲ့တွဲလိုက်မယ်။ဟောဒီစိတ်တစေတသိကဓမ္မစိတ်တသမုဋ္ဌာနာရူပနာအတိပိစေနာပိစောအဲ့ဒီသွားမယ်။အဲ့ဒီမှာじゃစိတ်စေတသိတာမှာမယ်။ဒီစိတ်စေတသိကခုကြပါလေ။အကုသိုလ်စိတ်စေတသိတဲ့အဲ့ဒီအကုသိုလ်စိတ်စေတသိကြောင့်နောက်ကအကုသိုလ်စိတ်တစားရုပ်တွေဖြစ်တယ်ဒါပြောတယ် အဲ့လိုဖြစ်တဲ့ပိုင်းမှာနှစ်ပိုင်းဘုရားပြောပြီဘုရားဟောတယ်သာဇာတံပိစ္ဆာဇာတံစေဇာယုတ်ဆိုတာကဘုန်းကြီးတို့ဘုရားတရားဟောတဲ့အခါကျတော့ဗျာကရအနေနဲ့ဟောတယ်နော်အဲ့ဒီစေဇာကြောင့်အကုသလောဓမ္မောအကုသိုလ်ကြောင့်ဖြစ်တဲ့စေစားယုတ်တွေကိုတော့အပြာကတ္တဓမ္မတာဘယ်ချိန်မှာကျေစုပြုလဲအဋ္ဌိပိစိဏပြီးတော့ပြစ္ဆုတ်ပံထေရရှိခိုင်မှာကျေစုပြုတယ်အဲ့ဒီကျေစုပြုတဲ့အခါမှာ တတ္တိနှမျိုးပေါ့သဟဇာတတ္တိနဲ့လည်းခြေစုပ်ပြုနိုင်တယ်ပိစ္ဆာဇာတတ္တိအဲခြေစုပ်ပြနှမျိုးပေါ့သဟဇာတတ္တိပြီးခြေစုပ်ပြတော့ဘုရားပါအောင်လဲသဟဇာတာကုသလခန္ဓာအကုသလခန္ဓာအကုသိုလ်စိတ်တွေစိတ်တွေစိတ်တွေစေတသိက်တွေကြောင့်မို့အကုသိုလ်စေစားယုတ်တွေဖြစ်တယ်အဥဒရာခန္ဓာစိတ်တသမုဒ္ဒနာရူပနာ ပစ္စုပန်ထင်ရှားရှိကြမှာပဲခြေစုပြုတဲ့အတွက်အတ္တိပစ္စည်းနာပစ္စည်းရောပိဇာဇာတာပစ္စည်းနော်ပိဇာဇာတာဆိုအကြောင်းလေးအနန္တရားကနောက်ကနေယုတ်တရားဖြစ်ယုတ်တရားကရှေ့ရရောက်နေဒီယုတ်တရားတွေဆက်လက်ဆက်လက်ရှင်သန်မှုအတွက်နောက်ကဖြစ်ပေါ်လာအနန္တရားတွေထောက်ပံ့ထောက်ပံ့ဥပါဒကတတ္တိဖြစ်ခြေစုပြုခြေစုခြေစုပြုပြီးဆက်လက်သူစိတ်သက်ယုတ်သက်ပြီးအောင် ရှိအောင် ထောက်ပံ့ပေးလိုက်တာ ပိဇာဇာတာအဂုတလခန္ဓာပုရိဇာတတဣမတကာယတာအတိပစ္စေနာပစ္စယောအဲ့ဒီလိုမှတ်မယ်ဒါကအဲ့ဒီနှစ်ခုပေါင်းလိုက်တာပေါ့ဗျာအဲ့ဒီနှစ်ခုကုသိုလ်နဲ့ကုသိုလ်ကုသိုလ်နဲ့ပြာတာဒီနှစ်ခုပေါင်းလိုက်တယ်ကုသလောဓမ္မောအာကုသလောဓမ္မောပေါ့နော်ကုသိုလ်နဲ့အာကုသိုလ်နဲ့အာကုသိုလ်အာကုသိုလ်နဲ့ပြာကတာအဲ့နှစ်ခုပေါင်းတယ်အာကုသလောဓမ္မောအာကုသလတ္တသာ အာဟုတုတရားတွေအာဟုတုတရားကိုအပြာရတ္တသာဓမ္မတာဒါစေတစာယုတ်ကိုပြောတယ်အာဟုတုစေတစာအာဒီပိစေနာပစ္စယောအာခုနာလိုပဲအာဟုတုနံခန္ဓာချင်းချင်းကိုအာဟုတရောဧကောခန္ဓောဒိဏနာခန္ဓာနံခုနာအာဟုတုကြောင့်ဖြစ်တဲ့စေစရာယုတ်တွေစေတသမုဒ္ဒနာဒိဉ္စာဒုပါနာအာဒီပိစေနာပစ္စယော တယောခန္ဓာဧကတခန္ဓာစိတ်တသမုဒ္ဒါနံနိစ္စရူပါဏံအာရိပစ္စေနပစ္စယောဒွေခန္ဓာဒွေနာနာခန္ဓာနာစိတ်တသမုဒ္ဒါနံနိစ္စရူပါဏအာရိပစ္စေနပစ္စယောဒါသုံးချက်ပေါ့နော်အဲ့ဒါလေးတွေသိဖို့ဆိုဘုန်းကြီးတို့ခုနကပစ္စယနိဒိတာလည်းကြည့်မယ်ဒီပညာဝရလည်းကြည့်မယ်ဟောဒီဒီဝိသီဇာလေးလည်းကြည့်ရတယ်နော်အဲ့ဒါဆိုရင်တော့ရှင်းသွားတယ် ဒါဆိုမှတ်လို့လည်းလွယ်တယ်ဟောဘုရားကဒါကြည့်ပြီးဒီလိုဟောသွားတာပဲဒီလိုငယ်တော့ဘုန်းကြီးတို့သင်တို့ကကြတော့အဲ့ဒီလောက်ထိသဘောမပေါက်ဘူးပြကြီးလာမှဟိုသဘောပေါက်တာလည်းရှိတယ်ငယ်တော့သင်နေနဲ့မတူငယ်တော့ကတော့ဆရာသမားကြောက်တော့အာဒါဒါဒီလိုဒီလိုအဲ့ဒီကလည်းနာဝင်နေဝင်လိုက်မဝင်လိုက်တာမျိုးလည်းရှိတယ်စိတ်ကဝင်စားလိုက်ဝင်စားလိုက် နားလေလိုက်မလဲလိုက်နဲ့ဒီလိုနဲ့သွားတာနားလေလဲမလဲလဲဆရာသမားကြောက်တဲ့ခါကျဒီနေ့ဒါဒါဆိုပြီးပြီးနေသင်ပြီးဆိုတာဒါနောက်ရကြဒါကြက်ပြီးဆရာသမားကိုပြန်ပြအဲ့ဒီလိုသွားတော့ဒီနေ့ယောဂီတွေကတော့ခွန်ကြီးတို့သင်ပြီးနောက်ရမြန်ပြန်ခိုင်းတော့ဘယ်သူမှတော့တက်မှာမဟုတ်တော့ဘာမှကိုမရတာနဲ့ပြီးတော့မှအဲဒါကကုသိုလ် သုံးချက်အာဟုတုသုံးချက်ပြီးသွားပြီနော်နောက်အပြာကရသွားကြောင်းနေဟောဒီဆက်တော်ခန္ဓာအရူပိနောနံခန္ဓာ၄ပါးကကုသိုလ်လည်းရှိတယ်အကုသိုလ်လည်းရှိတယ်အပြာကရအပြာကရဆိုကုသိုလ်ဝိပဿနာကရိယာကိုပြောတာနော်အဲ့ဒီဆက်တော်ခန္ဓာအရူပိနောကနံခန္ဓာထဲမှာုသိုလ်ပါတယ်အကုသိုလ်ပါတယ်ကုသိုလ်အတွက်ပြီးသွားပြီခုနအကုသိုလ်အတွက်ပြီးသွားပြီအဗျာကရကြံတယ်အဗျာကရကဝိဘက် စိတ်ရှိတယ်ကရိယာစိတ်ရှိတယ်ဝိဘက်ကိုဝိဘက်ဖြာကတာကရိယာကိုကရိယာဖြာကတာဒီလိုသုံးဟောသွားတယ်ဗျာဗျာကရောဓမ္မောဗျာကတတဓမ္မတာအဋ္ဌိပိစိဏပိစီယောဗျာကရတရားတွေဆိုပါလေဝိဘက်ကရိယာယုတ်နိဗ္ဗာန်ဒီနေရာမှာနိဗ္ဗာန်မပါဘူးယုတ်တွေပါတယ်ယုတ်တွေမှာတော့ကုသိုလ်ကြောင့်ဖြစ်နော်ဗျာကရကြောင့်ဖြစ်တဲ့စေစာယုတ်တွေရှိမြပရိသနေအဲကမ္မစာယုတ်တွေ ရှိမယ်နော်ဥပါဒရုပ်တွေရှိမယ်အဲမျိုးတွေပေါ့ဉာဏ်နဲ့ရုပ်တွေရှိတော့အဲ့ဒီဖြာကရတရားကိုအကြောင်းဖြာကရတရားတွေအဋ္ဌိပစ္စယတတ္တိပြီးကျေစုပြုတဲ့အခါမှာဒီမှာကြတော့အဲဒီမှာအဋ္ဌိပစ္စယတတ္တိအဋ္ဌိ၄မျိုးဆိုဒါကိုကြည့်ခွဲကြတော့သာဇာတံပုရိဇာတံနော်သာဇာတံသာဇာတ္တိကိုပြောတယ်ပုရိဇာတံပုရိဇာတ္တိ ပစ္စာဇာတံပစ္စာတတ္တဇာတ္တိဇာတ္တိအာဟာရံကအာဟာရတိအိန္ဒိယံအိန္ဒိယတိဒါကြောင့်အဋ္ဌိပစ္စည်း၅မျိုးတော့ဒါကိုကြည့်ပြောတာပေါ့နော်၅မျိုးရှိတယ်အဲ့ဒီမှာသာဇာတော်သာဇာတတိဆိုဘာလဲအတူတကွဖြစ်ပြီးကျေစုပြုတာပေါ့နော်ထင်ရှားရှိကံမှာအတူတကွဖြစ်ပြီးကျေစုပြုတယ်ဝိဘက်စိတ်တွေကရိယာစိတ်တွေတော့သူတို့ချင်းချင်းပေါ့ အဲ့ဒီဝိဘက်စိတ်ကရိယာစိတ်တွေကြောင့်စေစားယုတ်တွေဖြစ်တယ်ခုနပရိသဏိခိုက်တာမှာပဲကြည်လိုက်နော်ပရိသဏိစိတ်တွေဝိဘက်တိမ်ပဲပရိသဏိစိတ်တွေကြောင့်တော့ကကာမဇာယုတ်တွေဖြစ်တယ်ဥဒဇာယုတ်တွေဖြစ်တယ်အဲ့ဒီမှာလည်းစေစားနော်ပရမဘဝင်စိတ်ကြောင့်ဒီမှာစေစားယုတ်တွေဖြစ်တယ်နော်ခုကတော့ ဒါမွေးဒါကဒီဒီမွေးလာပြီးနောက်ပိုင်းမှာဘုန်းကြီးတို့မြင်သေးစေကြားသေးစေဒီမှာလှန့်ကြည့်လာအဲ့ဒီမှာလည်းအဲဝိဘက်စိတ်ပြာကစိတ်တွေပေါ့နော်အဲ့ဒီစိတ်တွေကြောင့်မို့ဝိဘက်စိတ်ကရိယာစိတ်တွေကြောင့်မို့ဒီစေတစာယုတ်တွေဖြစ်တယ်အများကြီးပေါ့နော်ဒီပြဇဝိညာဉ်သကုဝိညာဉ်သောတာဝိညာဉ်ကာဏဝိညာဉ်စေမဝိညာဉ်ဒီစိတ်တွေကဒါဝိဘက်စိတ်တွေပဲဒီဝိဘက်စိတ်တွေကြောင့်ခုနက ဒီစေစားယုတ်တရားဆက်လက်တိတိတိတိသွားတယ်ပေါ့အခုဘုန်းကြီးပြောတဲ့စေစားယုတ်တရားဆက်ကုန်ချက်ဖြစ်မှဒီယုတ်တရားရသွားတဲ့အခါကျဒီစိတ်တရားပဲဟိုထောက်ပံ့ထောက်ပံ့ပြီးထောက်ပံ့ကျေစုပြုလိုက်ဒီစိတ်ကသူ့တက်တမ်းပြီးနေသွားတော့အဲ့ဒါကိုပြောလို့အဲဒီမှာဗာပြောသွားလဲမိတ်သွားလဲဘုရားကသာဇာတော်ဝိပါကဖြာကတော်ကရိယာဖြာကတော်ဧကောခန္ဓောဝိဝေကရိယာစီတို့ခန္ဓာဝေနံခန္ဓာ၄ပါးရမယ် အဲ့ဒီဝိဘကရိယာတွေစိတ်တွေကြောင့်နောက်ကစေစားရုပ်တွေဖြစ်တယ်ဒါတွေဟာဟုတ်လားအချင်းချင်းဒီမှာတော့သာဇာတာအနေနဲ့ခြေစုပြုတဲ့သဘောဝိပါကပြာကဝိပါကပြာကရောကရိယာပြာကရောဤကောခန္ဓာဒိဏနာ ခန္ဓာနာစိတ်တသမုဋ္ဌာနာနိစ္စရူပနာဒါကြတော့ဒီနှစ်ခုတွဲပြောတော့ဗောနော်ဒီပစ္စယနေတဲ့ရဆရောခန္ဓာအရူပိနာအညမညာအတိပစ္စေနာပစ္စယော ဝိပါဇာကရောကရိယာပြာကရောယောခန္ဓာဒိဋ္ဌနာ ခန္ဓာနာဒါကအရိယောကြည့်ပါတယ်စေတသမုဒ္ဒနာဒုပါဏစေတစေတိကဓမ္မစေတသမုဒ္ဒနာဒုပါဏအာတိပစ္စေနာပြောအဲ့ဒါကိုအကျယ်ချက်ပြောဝိပါကပြာကတောကရိယာပြာကတောဧကောခန္ဓာဒိဋ္ဌနာခန္ဓာနာစေတသမုဒ္ဒနာနေသာဒုပါဏအာတိပစ္စေနာပစ္စယောခန္ဓာနှစ်ပါးကတပါးခန္ဓာသုံးခန္ဓာတစ်ပါးကသုံးပါးကို နော်စေတသာယုတ်ကိုခန္ဓာသုံးပါးခန္ဓာတစ်ပါးကိုစေတသာယုတ်ကိုတယောခန္ဓာဤကတခန္ဓာသာစိတ်တသမုဒ္ဒနာဒုဝနာအဓိပိစိဏပိစောခန္ဓာနှစ်ပါးခန္ဓာနှစ်ပါးစေတသာယုတ်ကိုအဓိပိစတတိပိခြေသူပြုတယ်ဒွေခန္ဓာဒွေနာနာခန္ဓာနာအဓိပိစိဏပိစယောခုနကဒီပါဠိတော့ဖြစ်ဆရာနေတာပါဠိတော့ကြည်ပညာဝါဒကိုကြည်ခြေခုနက ဝိထိဇာလေးကိုကြည်ဒီသုံးခုကိုကြည်ပြီးတော့ရှင်တော့ဒါမှားတာလွယ်တာပေါ့လေနော်မလို့ရင်တော့ဘယ်ဟာဘယ်ဟာပြောနေမှမသိဖြစ်တယ်အဲ့ဒါဆိုရင်တော့ပို့မှတ်သားတာလွယ်တော့ဒီခုခေတ်ကတော့ဤပညာတွေထွန်ကားတော့ကိုယောဂီတို့ဒီဇာသုံးကို ရှင်းပြနိုင်တော့ဘုန်းကြီးတို့ကကြတော့ငယ်တုန်းကကြဘုန်းကြီးတို့ဆရာသမားတွေကဒီလိုဤပညာတွေကမထွန်ကားသေးတော့သူပြောတာပဲ နားထောင်ရတာပေါ့နားတစ်ခုပဲနားထောင်လို့ရတာသူတရားကိုမကြည့်နိုင်တဲ့ပုဂ္ဂိုလ်ကနားထောင်တက်တက်ကြတော့မြင်ဖို့ခက်တော့နော်ဒီခေတ်ကနေပညာတွေထုံကလို့အဲ့ဆရာကွက်တွေပါနေတယ်အမျိုးပေါ့ဒီလိုဆရာသမားတွေကြရင်တော့ဒီလိုဆရာကွက်တွေပါနေနဲ့ဆွဲပြနေချင်းအဲ့ဒါဆိုပုံမြင်လွယ်တော့ဒီလိုရိုးသားသားပြောရိုးတန်းတန်းလေးပြောရင်တော့မြင်ခဲတာပေါ့နော်စိတ်ကလည်းတောင်ရောက်မြောက်ရောက်ရောက်တော့ ဟိုဘောင်းနဲ့ရေပြာနေရောဒီမှာစိတ်ကဆိုင်အဲ့လိုမျိုးပေါ့ကဲဆက်ကြည့်ကြအောင်သူကအဲ့ဒီလိုဟောသွားတယ်ပြီးတော့မှဘာဆက်ဟောသွားလဲဒါကပုဒ္ဓိခာနော်ဒီပရိသန္တိခိုက်တာမှာတစ်မျိုးဟောတယ်ပုဒ္ဓိခာဆိုကဒီမှာလည်းပရိသန္တိကပုဒ္ဓိခာလေးရှင်းရှင်းလင်းလင်းမှတ်ထားနော်ဗိဓမာလိုပရိသန္တိကပုဒ္ဓိခာတစ်မျိုးတုတ်တန်တို့လောကလိုကတစ်မျိုးဗိဓမာလိုပရိသန္တိခါဆိုပရိသန္တိစိတ် ဒီဥပအချိန်လေးပဲဒါပဋိသန္ဓေခပဲပဋိသန္ဓေဆိုထီကနေစပြီးမသိမချင်းကလာဒါပုဒိခပဲနော်ပဋိသန္ဓေခကြတော့ပဋိသန္ဓေစိတ်ရဥပခိုက်တံလေးမှာလှမ်းမျောကြည့်လိုက်အဲ့ဒီမှာကြတော့ပါလေပဋိသန္ဓေစိတ်ဆိုတာကကိရိယာစိတ်ဖြစ်ဘူးဝိဘတ်စိတ်ပဲအကြောင်းမို့ပဋိသန္ဓေခဏဝိဘာကဗျာကတော်လို့ဒီလိုဟောတယ် အဲ့ဒီပရိသန်နေစိတ်ဝိဘက်ပရိဘယ်ဘုံဘဝရောက်ရောက်ပေါ့နော် ကာမဘုံရောက်ရင်ကာမဝိဘက်ပေါ့ကာမပရိသန်နေစိတ်ကာမဝိဘက်ရူပဘုံရောက်ရူပပရိသန်နေစိတ်ရူပဝိဘက်အရူပဘုံရောက်အရူပပရိသန်နေစိတ်အရူပဝိဘက်ပေါ့အဘယ်လေးပုံသားတွေကြအေကုသလဝိဘက်တွေအာဟိအာကုသလဝိဘက်ပေါ့နော်ဘယ်လေးပုံသားတွေအေကုသလဝိဘက်မဟုတ်သူဂတိအာဟိပုဂ္ဂိုလ်ဆိုရင်တော့သူဂတိကုသလဝိဘက်ပေါ့ဒီလိုတော့ကိုယ်ရတော့ အဲ့ဒါတွေကတော့ဝိဘတ်တွေကြီးတယ်ဒါကြောင့်ပဋိသန္ဓေကနေဝိပါကပဲဒါကြတော့ဒီပဋိသန္ဓေစိတ်ရဥပခိုက်တံလေးကိုပြောတာအဲ့လိုရှင်းရှင်းလင်းလင်းမြင်ရမယ်နော်ဓမ္မတာလည်းဟောတော့မေကရိယာဘာလို့မပါလဲပါညာအဲ့တော့ပဋိသန္ဓေစိတ်ဆိုတာကရိယာမဟုတ်ဘူးဝိဘတ်စိတ်ပဋိသန္ဓေစိတ်ပဋိသန္ဓေခဏီနော်ပဋိသန္ဓေခဏီဖြစ်ဒီပဋိသန္ဓေရဲ့ထက်ကလုံးကြီးတင်လေးပါတယ်ပဋိသန္ဓေခဏီ ပရိတန်နေခဏီဝိဘာကဖြာကတော်ဧကောခန္ဓောအဲ့ဒီပရိတန်နေစိတ်နဲ့ခုနပရိတန်နေစိတ်ဖြင့်စေတသိက်ဖြစ်ပြီနော်စေတသိက်ဖြစ်တာနဲ့စေတသိက်နဲ့အတူဘာတွေဖြစ်လာလဲကမ္မဇာယုတ်30ကမ္မဇာယုတ်30ဆိုခဏတော့ပြောနေကြတယ်မှာကာယတတကလ10ပါ10မျိုးဝိတုတတကလက10ခု10ပါ ဘာဝတတကလ7ပါးတာ30တာကမ္မစာယုံ30ပေါ့အဲ့ရလေးကြည့်ပြီးတော့ဟုတ်လားပရိဒါနေကနေဝိပါကပြကတော့ဧကောခန္ဓာသူတို့ကအတူတူကဖြစ်ပြီးတော့အချင်းချင်းကျေစုပြုဧကောခန္ဓာဒိဏနာခန္ဓာနာကတ္တဒါစတို့ကကမ္မဇာယုတ်30ကိုဒီမှာကတ္တတာယုတ်လို့သုံးတယ်နော်အထမ်းမှာပါဠိသုံးလုံးနေကမ္မဇာယုတ်ဆိုတဲ့ကတ္တတာစတို့ပါနာအတူတူပဲကမ္မဇာယုတ်တော့ဒါရမသုံးဘူး ပါဠိတော်မှာကြတော့ကတ္တဒါဇဒုဘာနာတိပစ္စေနာပစ္စယောသူတို့ပရိဒံစေပရိဒံနေစေရစေတရကမ္မဇာယုတ်30ဒါကသာဇာတပစ္စည်းတွေမှာလို့ပြောပြီးလို့အချင်းချင်းပြန်ပြန်လာလာဂျေစုပြုတ်လာအတ္တိပစ္စေနာပစ္စယောတယောခန္ဓာဤကတခန္ဓာသာကတ္တဒါဇရူပနာအတ္တိပစ္စေနာပစ္စယောဒွေခန္ဓာဒွေနာနာခန္ဓာနာကတ္တဒါဇရူပနာအတ္တိပစ္စေနာပစ္စယောနော် ဟိုမှာကြတော့ဘုန်းကြီးတို့ဟိုအောက်ခဏိကရိနာမရူပံဒါကအဲ့ဒီကိုရောက်သွားဒီဟာလေးကိုဖွင့်ပြတော့အောက်ခဏိကရိနာမရူပံနော်အောက်တော့အောက်ခဏိကရိအဲ့ဒီမှာကြအောက်ခဏိကရိနာမရူပံတာမန်လောက်ပဲပြောတယ်ဟောဒီကြတော့ရှင်းရှင်းလင်းလင်းပြောတာပေါ့နော်ပရိသန္တိခဏေပရိသန္တိခဏမှာကြတော့ဝိဘက်ပဲဖြစ်တယ် အဲ့ဒီဝိဘက်နဲ့အတူကမ္မဇယုတ်30ပါတယ်နော်နှစ်မျိုးပြောတယ်နော်အဲ့မှာကမ္မဇ30လည်းရှိတယ်အဲ့ဒီကမ္မဇ30ထဲမှာဒီကဟရိယဝတ္ထုယောဂအဓိကအဲ့ဒီဟရိယဝတ္ထုယောဂကိုလည်းတတ်တာဟောတယ်ဗြဟ္မကမ္မဇယုတ်30အတွက်ပရိသန်နေစိတ်စေတသိက်နဲ့ကမ္မဇယုတ်ပေါ့နော်ဒီဟာတွေကအချင်းချင်းပေါ့နာခဏ၄ပါးနဲ့ကမ္မဇယုတ်တွေငါဒါ အတူတကွဖြစ်ပြီးတော့ကျေးဇူးပြုထင်ရှားရှိတဲ့အချိန်မှာပြစ္ဆုတ်ပံကာလထင်ရှားရှိတဲ့မှာကျေးဇူးပြုဖို့ကိုဟောသွားတယ်ပရမပြီးတော့မှအဲဒီပိဇောကရပရိဒါနေခုနကကုဒီပရိဒါနေခဏမှပြတဲ့ဝိဘက်ဖြာကရနဲ့ဝုထုခုနဒီမှာဟရိယဝုထုအဲ့ကြတော့မှဒီမှာတိတိကျဟောတယ်နော်အဲ့တော့ဒီနေရာမှာနှမျိုးဖြစ်တယ်မှတာမှာနော်ဩဂနေကနေဆိုတဲ့နေရာပရိဒါနေခိုက်တာမှာကာမဇာယုတ်30အတွက်ယူရပြီးတော့ကတ္တတသာရူပနံ အဲ့ဒီမှာအဓိကလိုရအရိယဝတ္ထုအရိယဝတ္ထုနဲ့ဒီကုသိုလ်ဝိဘက်ကုသလဝိဘက်ဆိုရပရိဒာနေနံခန္ဓာသုံးဖို့ရူပဝေအရူပဝေဆိုရပရိဒာနေနံခန္ဓာအရူပဝိဘက်ကတော့ဝတ္ထုယုတ်မရှိဘူးပေါ့နော်ရူပဝိဘက်တိရောမရှိဘူးမင်းတို့ကပြေဇောကာရနံခန္ဓာပေါ့ခန္ဓာလို့အဲ့ကြတော့သုံးသွားတယ်ဒီခန္ဓာပါလဲဆိုတော့ကာမဝိဘက်ရူပဝိဘက်ဒါပဲ နော်ပြေဇောကတော့ခန္ဓာ၅ပါးရတဲ့ဝတ္ထုခန္ဓာ၅ပါးရတဲ့ဘုံကနာခန္ဓာလေးပါပြောနော်အဲ့ဒါနဲ့ဟရိယဝတ္ထုဒီကာမပရိသန်နေပဲဖြစ်ဖြစ်ဒုဗပရိသန်နေပဲဖြစ်ဖြစ်အဲ့ဒီခန္ဓာနဲ့ဟရိယဝတ္ထုဟာထေရှားရှိတဲ့ခိုက်တမှာအဋ္ဌိပစ္စယတတ္တိတွေပြည့်စုံပြုတယ်အပြာမြန်လာဟောတာလည်းဒီမှာကြည့်လိုက်ခန္ဓာဝုထုတ္တအဋ္ဌိပစ္စေနဝုထုခန္ဓာနံ အပြမြန်နာနာခြေစုပြုနော်ဒါလေးကြည့်ပြီးတော့ဘုန်းကြီးတို့ကပရိစ္ဆသမုပ္ပါအသေးမမှတ်နဲ့ဆိုအဲ့ဒါကိုပြောတာပရိစ္ဆသမုပ္ပါကြတော့ဘယ်လိုဟောသွားလဲဝိညာဏပစ္စနာမှာတော့ဝိညာဏပစ္စဝိညာဏဆိုပရိသန်နေဝိညာဉ်ကိုပြောတယ်နော်ပရိသန်နေဝိညာဉ်နဲ့ဟရိယဝုထုနော်အဲ့မှာဝိညာဏပစ္စနာမရူပအဲ့တော့သူကဘယ်လိုဖြစ်နေလဲဝိညာဉ်ရှေ့စိတ်ကရှေ့ဖြစ်နောက်က စေတသိက်နဲ့အရိယဝတ္ထုယောကနောက်ဖြစ်တဲ့သုံးမကမ္မဇယုတ်တရားနောက်မှဖြစ်တဲ့ဆိုတဲ့ဟာမျိုးဒီမှာအဲ့လိုထင်သွားတတ်တယ်ဒီနှစ်ခုကမဟုတ်ဘူးနော်ဒီဒီလိုကြည့်ရမှာခန္ဓာဝုထုတာအတိပစ္စည်းဝုထုခန္ဓာနာအတိပစ္စည်းတော့ဒီတိုင်းမှာအတူတူပဲဒီနှစ်ခုကဝိညာဏပိစ္ဆနာမရူပနာမရူပပိစ္ဆဝိညာဏဒီနှစ်ခုကဒီလိုအပြည့်အစုံလာဖြစ်အတူတူကဖြစ်ပြီးကျေစုပြုတာဒါသာဇာတအနေနဲ့ဘုရားဟောတယ်နော်အဲ့ဒါကိုနားလေသဘောပေါက်အောင် ဒီဘာဖြစ်လို့ဒီမှာကြည်လဲတာဟာဇာတော်အနေနဲ့ဒီမှာဟောသွားတာဒါကြောင့်ဒီနေရာမှာကိုကအသေးသွားမှမှရဟောဒီနေလိုကြည်လိုက်တော့ပို့ရှင်းတာပေါ့နော်ဝုဒ္ဓခန္ဓာခန္ဓာဝုထုတ်တာဒီနောက်တစ်ခုကြည်လိုက်ဝုဒ္ဓခန္ဓာနာဒီနောက်ခုဒီနောက်အဝါလေးထားလိုက်နော်အဲ့ဒါအဲ့အနေနဲ့ကိုကတူတူဒါပြမြန်လာလာဟောသွားတာခန္ဓာဝုထုတ်တာဝုဒ္ဓခန္ဓာနာအဒီပိစိဏပြီဒီမှာလည်းဒီတိုင်းပါ ဝိညာဏပြစ္ဆာနာမရူပနာမရူပပြစ္ဆာဝိညာဏအပြမြန်နာနာပေါ့နော်ဗราဏတော့ကြအဲ့လိုခေါ်သွားချို့ကြဒီပြိဿသုံးဘောဆဝံဒါပဲသိတယ်ဒါပဲနားထောင်ဦးတယ်ဒါပဲကြားဦးတယ်ဆိုအဲဒီလိုပဲဒီတခြားပုဂ္ဂိုလ်တို့ချက်ဝါအမှားနေပြီဒါဒီလိုမဖြစ်အောင်ဘယ်သူကမှားတာလဲဆိုတာအဲ့လိုမျိုးမတုံ့တနိုင်ဘူးနော်ကိုယ်ဆရာသမားပြောတာတော့ပဲသိပြီးတော့ဒီလောက်လေးတွေသိတော့ဒီလောက်ပဲ နားလေတာပေါ့အဲ့ဒီလိုမဟုတ်တကယ်ဖြစ်စဉ်ကရှင်းတော့ဖြစ်စဉ်တာမဟုတ်ဘူးเนาะအတူတကွဖြစ်ပြီးရောသာဇာတတတ္တိတွေသာဇာတထိလို့တကြောင်ဟုတ်ဝတ္ထုခန္ဓာဝတ္ထုတာခန္ဓာဆိုတာကဘုန်းကြီးတို့လူပုံဆိုရင်တော့ကာမဝိပက်စိတ်စိတ်တိတ်တိတ်တွေပေါ့ဝတ္ထုဟာရိယဝတ္ထုပဲနော်အဲ့ဒီကာမဝိပက်စိတ်စိတ်တိတ်တိတ်တွေနဲ့ဟရိယဝတ္ထုဟာထင်ရှားရှိတဲ့ခန္ဓာမှာခြေစုပ်ပြုနေတယ် အတုရကဖြစ်သာဇာတာထိနေလေဘုဒ္ဓခန္ဓာနာဟရိယဝုထုနဲ့ဒီကာမဝိဘက်စိတ်စေတသိက်နာခန္ဓာတရားတွေဟာအတုရကဖြစ်ပြီးအဋ္ဌိတတိသာဇာတာတတိဖြစ်ကျေစုပြုတယ်ဒါကြောင့်ခန္ဓာဝုထုတ်တာအဋ္ဌိပိစေနာဝုဒ္ဓခန္ဓာနာအဋ္ဌိပိစေနာဖြစ်စီရောဟောဒီလိုပြောလိုက်တဲ့အတွက်ဘုန်းကြီးကဒီမှာခုနကပဋ္ဌာန်းကိုလည်းရှင်းပြလိုက်တဲ့အတွက် ဟောပဋ္ဌာန်းတော်ပြီးတော့ပရိစ္ဆသမုပ္ပါလည်းရှင်းပြလိုက်တော့နားလည်သွားလိုက်ဟုတ်လားတခုတည်းနဲ့ပြီးသွားပါတော့နော်မြတ်တစ်ချက်နဲ့အကုန်လုံးပြည့်သွားတော့အကုန်လုံးမှန်တယ်အဲဒါကြောင့်ဒီလိုလိလာတော့နှိုင်းရှင်ဒီလို ရှင်လိလာတော့ဩဒါလည်းဒီတိုင်းပဲဒါလည်းဒီတိုင်းပဲဆိုပြီးဒီအနေနဲ့ဒီလိုရှင်ကြည့်လိုက်ရင်တော့ပုံနားလည်းသဘောပေါက်သွားတယ်အဲဒီလိုပြီးတော့မှအောက်ကိုဆက်ကြည့်မယ်နော် အာပြီးတော့မှဒီမှာဘာဟောတာလဲပစ္စယနေတာကြမဟာဗုဒ္ဓဥပါဒရူပနံဒါအတွက်အဲ့ဒီမှာကြတော့မဟာဗုဒ္ဓ၄ပါးကနေပြီးတော့ဥပါဒယုတ်တွေကို အတ္တိပစ္စယတတ္တိဖြင့်ကျေစုပြုတယ်ပစ္စယနေတာကြတော့ဒီလောက်ပဲဟောပါတယ်။ဩဘုရားကဒီမှာကြတော့တိတိကြကြခွဲဟောသွားတယ်။ဒီအောင်ဆက်ကြည့်မယ်နော်။ဧကံမဟာဗုဒ္ဓံဟောဒီမှာကြည့်လိုက်။မဟာဗုဒ္ဓ၄ပါးရှိတာကို မဟာဘုတ်၄ပါးနေဒီဩပထမဆုံးတရားဝေခြင်းဟောတယ်ဆတ်တာတော့မဟာဘုရားဒီနှစ်ကြောင်းကအတူတူပဲနော် အတူတူတွဲကြည့်ရမယ်ဆတ်တာတော့မဟာဘုရားညံ့မြအတိပိစေနာပိစောမဟာဘုရားဥပါရတုမဒီဒီနှစ်ကြောင်းတွဲပြီးပထမဆုံးဒီမဟာဘုရားဥပါရတုပါဆတ်တာတော့မဟာဘုရားညံ့မြအတိပိစေနာပိစောအဲ့ဒါအချင်းကြည့်အဲ့ဒီမှာကျတော့မဟာဘုတ်၄ပါးအချင်းချင်းအတိပိစယတတ္တိပိကျေစုပြုတယ်ဒီလောက်ပဲဟောသွားသိမထင်ရှားဘူးပေါ့နော် တချို့ကြတော့ဒီဓာတ်ကိုကျင့်နေတဲ့ပုံကိုကြဒါဝိသိအကြခန္ဓာနာနာလေးလေးထားကောင်းနော်မဟာဘုတ်လေးပါဓာတ်ကြီးလေးပါအတူတူပဲမဟာဘုတ်လေးပါရဲ့လက္ခဏာတွေဓာတ်ကြီးလေးပါရဲ့သဘာဝလက္ခဏာတွေဘယ်နှပါရှိတဲ့ဒါတွေသိရသိပြီးတော့တော့ပါဠိလာမလဲဒီမှာပဋ္ဌာန်းနဲ့ကပ်ပြီးမှတ်လိုက်ပဋ္ဌာန်းပစ္စယနေတာပါဠိတော်ကြပါဘောလဲဧကံမဟာဗုဒ္ဓံမဟာဗုဒ္ဓဘာကဉာဏ်နဲ့မဟာဗုဒ္ဓသုံးပါးကို ထင်ရှားရှိတဲ့ခိုက်တမှာအတ္တိပစ္စယတတ္တိပကျေစုပြုတယ်တယောမာဟုတာဧကတမာဟုတာတာမာဘုတ်သုံးပါးကိုကိုယ်သိနေချမ်းရမာဟုတပါးလေပြစ္ဆုတ်ပံထင်ရှားရှိတဲ့ခိုက်တမှာကျေစုပြုနေတယ်အတ္တိပစ္စယတတ္တိကျေစုပြုနေတဲ့သိနိုင်တယ်ဒွေမာဟုတာဒွေနာနာမာဟုတာနာအတ္တိပစ္စေနာပစ္စယောမာဘုတ်နှစ်ပါးရဲ့သဘောတတ္တိကိုမြင်နေချမ်းရမာဟုသဘောနှစ်ခုကလည်းထင်ရှားရှိတဲ့အနေနဲ့ အဋ္ဌိပစ္စယတတ္တိဖြင့်ကျေစုပြုနေတာသိနိုင်တယ်ဟိုစဉ္ညာလျှောက်တယ်ဆိုပါတော့နော်ဝါယောဒကိုကွာဆိုင်ညာလာနဲ့ဘယ်လာနဲ့စေဇဝါယောဒစေကြောင့်စေဇဝါယောဒတွေတွန်းထိုးပေးလိုက်ဒါကိုမြင်အောင်ကြည့်ရတခုခုပေါ့နော်ညာလာနဲ့ကြောအဆိုလောက်တွေမဲ့သွားလောက်လို့မရဘူးအဲ့ဒီရဲ့နောက်ကမှရှိတဲ့တဘာဝမြင်အောင်ကြည့်ရညာလာနဲ့ဆိုတော့ဒါကတော့အဆိုပဲလေ ဝင်လေထွက်လေဆိုရလဲဒါကတော့ဟိုပထမတော့ပညာနဲ့အနေနဲ့ကျင့်ရတော့ဘောနော်တမာရီရောလူကတက်တက်လုံးကပညာနဲ့နေခဲ့တာဟုတ်ပရမကိုသဘောပေါက်သွားတဲ့ကမိုင်မိုင်ဟိုပြင်းပြင်း66ကြီးဖြစ်တယ်ပရမကိုတကယ်တွေ့လာတယ်6ကက်ကကြီးဖြစ်တယ်ဘာဖြစ်လို့ပညာနဲ့တက်တက်လုံးကပြောလာပညာกว่าပြီပရမကိုအမြင်ဆိုင်သွားအဲ့ဒါအဲ့ဒီလိုမျိုးလဲ6ကက်ကဖြစ်တယ် ဘာဖြစ်ဖြစ်ဗြဟ္မာတော့ပညာနဲ့စချအောင်လေပညာနဲ့စမာတဲ့သဘောပြောတဲ့သဘောဝါယောဒဆိုတုံ့ကန်တဲ့သဘောပေါ့ညာလာနေဆိုဒီတုံ့ကန်တဲ့ဘောလေးကြည့်တာအဲကြည့်တဲ့ပုံကညာဒီတုံ့ကန်တဲ့သဘောကမထင်ရှားတော့မမြင်မမြင်လို့တမာရီအကောင်းနဲ့တုံ့ကန်သဘောမြင်ရတယ်အဲ့လိုမမြင်အောင်ဆိုနင်းချတဲ့ခိုင်တာမာတဲ့သဘောလေးပေါ့တုံ့ကန်တဲ့သဘောကြည့်နေတဲ့ဉာဏ်နဲ့ဓာတ်သဘောသဘာဝတွေက တွေ့ရတာပဲပူတွန်းကမယ်အေးတွန်းကမယ်လေးတွန်းကမယ်ပေါ်တွန်းကမယ်ယိုစီဖွဲ့စီပြီးတွန်းကမယ်ဒါမျိုးပေါ့တခုကြည်နေဉာဏ်နဲ့ဓာတုမသဘောတဘာဝနော်အတူတူကနော်အဋ္ဌိတတိပြီးခြေစုပြုနေပုရိသတတတိပြီးခြေစုပြုနေတဲ့အတွက်သိနိုင်တယ်အဲ့လိုမျိုးမှဓဏ္ဍမရဲ့သဘာဝကိုအတွေ့တယ်ဉာဏ်နဲ့ဓဏ္ဍမသဘာဝလည်းအတူတူကအဋ္ဌိတတိပြီးပြည့်စုံပါမှာထင်ရှားရှိနေတဲ့အတွက်သိနိုင်တယ် ဓာတ်သုံးပါးရဲ့သဘာဝကြည့်နေနောက်ဓာတ်သဘောရဲ့သဘာဝလည်းအတူတူကအထိတ္တတိပြပြစ္ဆုတ်ပါခိုက်တာမှာထေရှားရှိနေတဲ့သိနိုင်တယ်ဒီလိုပေါ်သွားဒီဟာလေးရအောင်ကြက်ထားရင်ဒါဓာတ်နော်ဝိပဿနာရှုကြပြီဆိုရင်ဒါဓာတ်သဘာဝတွေကစပြီးရှုရုပ်28ပါးလုံးပဲမြင်လိုက်မှာဓာတ်သဘောသဘာဝမြင်လွယ်မြင်လွယ်တော့ဒါစရှုရတော့ဒါမြင်အောင်သိအောင်ရှုရဝိပဿနာဝိပဿနာပြောပြီးတကား ဝိပဿနာလည်းကောင်းကောင်းနားမလဲရှုလည်းမရှုတတ်ပညာနဲ့လမ်းဆုံးနေတတ်တယ်ပညာနဲ့လမ်းမဆုံးအောင်ဝိပဿနာဆိုဘာကိုရှုရမလဲဘာကိုမြင်အောင်ရှုရမလဲအဲ့လိုမြင်အောင်ရှုတဲ့အခါမှာဘယ်လိုဖြစ်တတ်တဲ့သဘာဝတွေလဲမကြည့်လိုက်နော်မဟာဘုတ်၄ပါးဓာတ်ကြီး၄ပါးအတူတူပဲဓာတ်၄ပါးထက်ကဓာတ်တစ်ပါးသဘာဝတွေကြည့်နေဉာဏ်နဲ့ဓာတ်၃ပါးသဘာဝ အတူတူကဖြစ်ပြီးခြေစုပြုနေထင်ရှားရှိပြီးခြေစုပြုနေတဲ့အတွက်သိနိုင်တယ်ဓာတ်သုံးပါးသဘာဝတွေကြည့်နေဓာတ်တစ်ပါးသဘာဝလည်းအတူတူကဖြစ်နေတယ်ထင်ရှားရှိနေတဲ့အတွက်သိနိုင်တယ်ဓာတ်နှစ်ပါးသဘာဝကြည့်နေဉာဏ်နဲ့ဓာတ်နှစ်ပါးသဘာဝတွေအတူတူကဖြစ်ပြီးခြေစုပြုနေတယ်သိနိုင်တယ်ဒီသဘောတရားလေးဉာဏ်နဲ့မြင်သွားဖို့ရည်ကြည့်တယ်မြင်အောင်လည်းကြည့်စေခြင်းနဲ့ဓမ္မသာနဲ့ဘုန်းကြီးတို့ကတရားထောက်ရတာအထိပ္ပယ်ရှိတယ် သဘာဝမမြင်မနဲ့တရားရှုမှတ်နေပညာနဲ့ပဲလမ်းဆုံးနေနော်ဘယ်တော့မှလည်းဝိပဿနာဖြစ်မှာမဟုတ်တော့ဒီတော့ဒါရင်လားဆိုဘုရားကအိမ်မှာဆက်ပြောတယ်ဒါစတာတော့မဟုတ်တိုင်းညံမြာအတိပိစေနာပြီးတော့ဟိုမှာတော့တူတူလေးတစ်ကြောင်းနဲ့ဒီမှာじゃအဲ့လိုခွဲထွက်ပါပြီးတော့မှဗာဆက်ဟောလဲစိတ်တမဟာဗုဒ္ဓဥပါဒာဒုပါဏံတဲ့မဟာဘုတ်၄ပါးကိုမြူပြီးပြီးတော့ဥပါဒာယုတ်ဥပါဒာယုတ်ဆိုတာက စေတစာယုတ်တွေနော်ကာမဇာယုတ်တွေဥရဇာယုတ်တွေအာဇာယုတ်တွေအကုန်လုံးပါတယ်မာဘုံလေးပါမိပြီဘယ်မှာဆိုစေစာယုတ်နဲ့ကာမဇာယုတ်ကိုအရင်ဟောတယ်မဟာဗုဒ္ဓဥပါဒရူပနံမဟာဗုဒ္ဓစေတသမုဋ္ဌာနာရူပနံမဟာဗုဒ္ဓ၄ပါးမြည်ပြီးစေတစာယုတ်တွေဖြစ်မယ်မဟာဗုဒ္ဓ၄ပါးမြည်ပြီးတော့ကတ္တတာယုတ်ကာမဇာယုတ်တွေဖြစ်မယ်ဒါဥပါဒယုတ်တို့ခေါ်တယ် မဟာဗုဒ္ဓစေတသမုဋ္ဌာနာရူပနံကတ္တတာရူပနံအတ္တိပိဥပါဒရူပနာအတ္တိပိစေနာပိစေယောဥမာရမဟာဗုဒ္ဓဥပါဒရူပနံအတ္တိပိဒါလေးပဲဟောတာဥပါဒယုတ်24ပါးစေစားယုတ်ရှိတယ်ကာမစားယုတ်ရှိတယ်အာစားယုတ်ဥဒစားယုတ်ဒါတွေရှိတယ်အဲ့ဒီလောက်တော့ဘုမာရောဥပါဒယုတ်တာမမဟောတယ်ဒီကြတော့ကြည်လိုက် ခွဲဟောတယ်နော်မာဝုဒစေစားယုတ်နဲ့ကာမစားယုတ်ဒီမှာတွဲဟောတယ်ပြီးတော့မှဗာဆက်ဟောတယ် ဘာဟိရံအာရသမုဋ္ဌာနံနော်ပြင်ဘက်ကစာစာအာရသမုတ်နော်ဥရုသမုတ်အပြင်ဘက်ကဥရုယောဂီဟုတ်တယ်အဲ့ဒါနော်အတင်ညာတတ္တနာဒါဘုန်းကြီးတို့ဒီအာရိပိစိနောက်ပိုင်းမမဆုလေးပေးထားတယ်တင်ညာတတ္တဝါတင်ညာတတ္တဝါတတ္တဝါတတ္တဝါဆိုဘုန်းကြီးတို့အသက်ရှိမှတတ္တဝါလို့ခေါ်တော့သူ့မှာရုပ်ယူပစီဝိတ္တိရုပ်စီဝိတ္တိ သူ့ရဲ့ရုပ်တွေကိုဆက်လက်တည်တောင်းသူတတ်မှတ်ထားတဲ့တတ်တမ်းပြည့်ပြည့်မြောက်ဒီရုပ်ရုပ်စီဝိတ္တိနေရာနဲ့ဆောက်ရှောက်ပေးဒီရုပ်တွေတင်ညတရုပ်တွေဆက်လက်တည်တောင်းဒါကြောင့်သူလည်းတတ္တဝါတခုဆိုတော့ဘယ်မှဆိုတယ်မဘုံရေးပေးထားတယ်အဲဒီတင်ညတတ္တဝါတွေမှာမဟာဘုတ်၄ပါးရှိတယ်ဓာတ်ကြီး၄ပါးပေါ့ဓာတ်ကြီးတစ်ပါးကနေပြီးတော့ဉာဏ်နဲ့ဓာတ်သုံးပါးအဋ္ဌိပစ္စယတတ္တိပင်ကျေစုပြုတယ်ဒါမျိုးပေါ့ တင်ညာတတ္တာနံဧကမဟာဗုဒ္ဓံဒိဏနာမဟာဗုဒ္ဓနာအဓိပိစိဏပိစေယောတယောမဟာဗုဒ္ဓဧကတမဟာဗုဒ္ဓတာအဓိပိစိဏပိစေယောဒါဂုဏတိုင်းဒွေမဟာဗုဒ္ဓဒွေနာနာမဟာဗုဒ္ဓနာအဓိပိစိဏပိစေယောမဟာဗုဒ္ဓကတ္တာရူပနံဒါဥပါဒရူပနံဒါကမ္မစာယုတ်တွေပြောတယ်။ဘာဖြစ်လဲတင်ညာတပုံကြတော့ဒီကံအကြောင်းဖြစ်တဲ့ယုတ်ပဲရှိတော့စိတ်ကြောင့်သူစိတ်မှမဖြစ်ဘဲနဲ့စေတစာယုတ်ပဲဖြစ်တော့ အဲ့ဒါပြောတယ်မဟာဗုဒ္ဓကတ္တဓာတုပဥပအတိပိစေနာပိစေယောတော့ဒီမှာလေးမှားနေတာဒါကိုပြောချင်တာဥရိဇာတံဆိုတာဒါကဘုန်းကြီးလည်းဒီကွန်ပျူတာထဲမှာ အိမ်ဘက်ထဲမှာရှိတဲ့အရင်ဒီနောက်ပိုင်းမှာကွန်ပျူတာတွေနဲ့ရိုက်ထားတဲ့ဟာဒီပေါ့အဲ့ဒီမှာပါဠိတွေကြမ်းနေတယ်ဒီဒီဟာနော်အဲ့ဒီမှာရိုက်ထားတာနှစ်မျိုးတွေ့တယ်ပေါ့နော်ဒါဘယ်ဘွဲရရိုက်တာမသိဘုန်းကြီးရှိတာအဲ့လိုမျိုးကြာနှစ်ကြောင်းလောက်ကြာ နော်အရင်တော့ဆတ်တမှုတွေကမှန်တယ်အရင်တော့ရိုက်ထားတဲ့အမှုတွေကမှန်တယ်အဲ့ဒီဆတ်တမှုကြည့်ပြီးပြန်ဆတ်တမှုပေါ့ဆတ်တတန်ခါနာတင်တော့ကတိဖြတ်ထားတယ်မှားမှန်တယ်အဲ့ဒါကိုပြန်တင်ပြီးတော့ပြန်ရိုက်တာရိုက်တဲ့အခါမှာနောက်ပုဂ္ဂိုလ်တွေကြတော့ဘာပဲဒီပဋ္ဌာန်းတွေမကြွညင်မနဲ့ရိုက်တဲ့အခါဒါတွေလိုသလားပိုသလားမသိဘူးပေါ့ဒါတွေတိုက်ဆိုင်ကြည့်ရတယ်ခုဘုန်းကြီးသူ ရိုက်ခိုင်းတယ်လို့ပို့လိုက်လို့ဖြစ်တာကောဒီမှာပြောပြင်ရိုက်လိုက်တော့ဝန်ထားပဲနော်စောစောဝင်ကဒီဒီဒီနှစ်ကြောင်းကြာနေတာပေါ့နော်စောစောဝင်ကဟမ်စောဝင်ကဒီဒီမှာကြာနေဒီနှစ်ကြောင်းကြာခုကြာရတာဒါကကြတော့ဒါကြောင့်ဘုန်းကြီးတို့ဒီပဋ္ဌာန်းတွေပါတွေရုပ်ပြီးဆိုကွန်ပျူတာရှိတယ်အဲ့ဘက်ထက်မှကြည့်ရင်တော့ဒါအဲ့ဒါမျိုးလိုတယ်ပေါ့ဗျာကြာနေတယ်စာတွေပျောက်ကြအဲ့ဒါအဲကြတော့ကိုက ငကွာလည်းပဋ္ဌာန်းလည်းမတက်ဘူးအဲဒီတဲ့ပါတဲ့အတိုင်းပဲရုပ်ဖတ်ပူဆောင်မှာပေါ့ဟောငါတို့ပဋ္ဌာန်းပဋ္ဌာန်းကောက်ရပြီပါညာနဲ့ဂုံယူတော့ပြောမှာပေါ့လေဒါပေမဲ့ဒီလိုတွေဇာတွေကကြာနေတဲ့သဘောမျိုးတွေတွေ့ရတော့ဒီအနဲ့အကြောင်းကိုကြာတာနော်ဥရိဇာတန်တဲ့အဲ့မှာကြည့်ဘုရားဟောသွားတယ်အထိပစ္စည်းမှာခုနကဘုရားဟောသွားတာသာဇာတ္တိပုရိဇာတ္တိပုရိဇာတ္တိ နော်ပုရိသတ္တိအတွက်ဒီမှာပြောတယ်ပုရိသတ္တိကြတော့ဘုန်းကြီးတို့အဲဒီတတ္တိပစ္စည်းမှာပုရိသတ္တိအောက်ကနည်းနည်းလေးဒီပါဠိတော်လေးကြည်လိုက်ဒီမှာကြည်လိုက်ပုရိသတ္တိကြတော့သက္ခိုင်နာသောတိုင်းနာခန္ဓာနာဇေဝိုင်နာနော်သက္ခိုင်နာမိပြီးသက္ကုညင်စိတ်ဖြစ်တယ်နော်ပုရိသတ္တဒီသက္ကုညင်စိတ်လေးဖြစ်ဖို့တဲ့သက္ခိုင်နာရှိရကြိုတင်ဖြစ်နေတယ်ဘလောက်ဒီစိတ်ခဏ၄ချက်ခဏငယ်၁၁ချက် အဲ12ချက်ကြိုးဖြစ်နေတာကြောင့်ဘုရိသတ္တိယအဲ့ဒါအဲ့ဒီဟာကိုလည်းဟောသွားတယ်ဒီမှာじゃနှစ်ခုပေါ့နော်အဲဒါဘုန်းကြီးတို့ဒီဘိုင်းမှာနှစ်ပိုင်းပြောခဲ့တယ်နော်အဲဘုရိသတကဒါဝုထုဘုရိသတတိဒါကြအာရမဏဘုရိသတတိအဲ့နှစ်ခုလုံးပြအဲ့လိုကိုယ့်ကိုယ်လည်းမှတ်ထားနော်ဒီဘက်ကဆက်ကနာ သောဒိုင်းနာကာနိုင်နာဇေဝိုင်းနာကာယိုင်းနာဒါဝုထုတွေဒါကြောင့်ဝုထုပုရိသတ္တိ ဝုဒ္ဓသကုဝုဒ္ဓသောတာဝုဒ္ဓခန္ဓာဝုဒ္ဓစေဝဝုဒ္ဓကာယဝုဒ္ဓဝတ္ထုအဲ့ဒါကမြင်သိစိတ်မဖြစ်ခင်ကြိုပြီးတော့စိတ်တက္ကနာ၄ချက်ခလငယ်၁၂ချက်ကြိုဖြစ်နေတဲ့အတွက်ဝုထုဝိရိဇာတတိလို့ဒီလိုမှတ်ဒါကအာရမဏရူပဝန္တရံခန္ဓာဝရတာယဖုဒ္ဓဘာယုံဒါကြတော့အာရမဏအာယုံရှေ့ကစိတ်တက္ကနာမြင်သိစိတ်မဖြစ်ခင်ဒီအာယုံနဲ့ကြိုပြီးစိတ်တက္ကနာ၄ချက်လောက်ကြိုဖြစ်တဲ့ခလငယ် 12ချက်လောက်ကြိုဖြစ်နေတဲ့အတွက်အာရမဏပုရိသတ္တိလို့ဒီလိုမှတ်တာအဲ့ဒီပါဠိတော်တွေကိုမှဘုရားကဒီမှာじゃဟောဝိပဿနာရှုနည်းတွေပါတခါတော့ဟောတယ်ဒီမြင်စက္ခုမျက်လုံးမျက်စိကြည်တာလေးကိုယန္နာပုဂ္ဂိုလ်များကြပါလေအရာစက္ခုအနေစာတော်ဒုက္ခတော်နတ္တတော်ဝိပဿတိဒီလိုရှုတယ် ဉာဏ်တော်ပုဂ္ဂိုလ်များမျက်စိကိုအိဋ္ဌဒုက္ခအနတ္တအနေနဲ့ရှုတော့ပေါ့တို့ကြတော့ဒါအဲ့ဒီလိုလေဘုန်းကြီးတို့ဒါရဟန်းတော်အောက်မှာပုရိသေပုဂ္ဂိုလ်တွေတိခပုဂ္ဂိုလ်တွေတက်လာဟောပါခေါ်တော့ပုရိသေဒါရဟန်းတော်ပုဂ္ဂိုလ်များအဲ့လိုရှုတဲ့အခါကျတော့ဒီပုံမှာဆွဲလန်းနေမရှိတော့ဘူးငါမျက်စိသူ့မျက်စိငါမျက်စိဆိုတော့မရှိတော့ဒီမျက်စိကြည့်ရုံလေးကြည့်ပြီးတော့နေစာဒုက္ခနာတာတမျိုးမျိုးမျိုးမှ ယဟနာပုဂ္ဂိုလ်များလို့ရှုနော်ပြီးတော့ရူပါယုံနဲ့ဒီသကုပ္ပတာယုံနဲ့ရူပါယုံပေါင်းစုံတိုက်ဆိုင်မိတာဟုတ်တိုက်ဆိုင် တိုက်ဆိုင်မိတဲ့အခါကျဒီရူပါယုံလေးကိုလည်းရှုပါတော့ဒါကြောင့်သူကနှစ်ခုလုံးဟုတ်တယ်သက္ကုံနေသတော့ဒုက္ခအနာတ္တဝိပတ္တိဒီဝိရုယ6ပါးလို့ခေါ်တယ်ကွာသောတာနေသတော့ဉာဏပုဂ္ဂိုလ်ရှုနေသောတာနေသတော့ဒုက္ခအနာတ္တဝိပတ္တိဒါနာနေသတော့ဒုက္ခအနာတ္တဝိပတ္တိ စေဝံနေသတောဒုက္ခတောနာတတောဝိပတိကာယံနေသတောဒုက္ခတောနာတဝိဒါယနာပုဂ္ဂိုလ်ရှုလို့ဒီစကုပ္ပတာဒယုံနဲ့ဒုဘာယုံပေါင်းစုံပြီးလို့နောက်ကမြင်သိစိတ်တွေပါတယ်ဖြစ်တာဟုတ်ဒါကြောင့်မို့ဒီရူပယုံပေါ်မှာလဲရူပေတတ္တေကံနေရတေဘုဒ္ဓဘေအဲ့လိုရှုရမယ်နော်ဒါတွေအကုန်ကြရူပေဆိုတာရူပယုံဒါကိုပြောတယ်တတ္တေတတ္တာယုံပေယပေယလာပြောတယ် ပြောတော့အဲ့ဒါမလို့တတ္တိခန္ဒီဒါလေးကြော်ကြည့်လူပေတတ္တိခန္ဒီတတ္တိယတတ္တယောခန္ဒီယခန္ဓာယောရတ္တိယရတ္တယောဘုဒ္ဓဘယဘုဒ္ဓဘာယဒီဟာနဲ့တူတူအဲ့ဒီဟာတွေကိုဘာလို့မလဲနေသတော့ဒုက္ခတော့နာတတော့ဝိပဿတိအဲ့လိုရှုပါမှာပြီးတော့ဝတ္ထုဝတ္ထုဆိုတာအနောကဟရိယဝတ္ထုကိုပြောတယ်ဝတ္ထုကဒီမှာသကုတ္တသောတာဝတ္ထုခန္ဓာဝတ္ထုစေဝဝတ္ထုပြီးသွားဟရိယဝတ္ထုကျန်နေတယ် အဲရံရူပံအတွက်ဒါကိုပြောတာဒါကိုလည်းအနေစာတော်ဒုက္ခနာတော်ဝိပဿတိဒီလိုဝိပဿနာရှုတယ်တော့နော်ဝိပပြီးတော့မှဒေဝိနာသကုဏရူပံပတ္တိဒေဝသကုဖိဉ္ဉ္နဲ့ယူပါယုဘလောဝေဝေသေသေးဒါမြင်နိုင်တော့ဒေဝသကုယူပံပတ္တိမြေဒေဝယသောတာတတ္တတတ္တံသူနာတိဘုန်းကြီးဟောတဲ့အတန်နဲ့ဒီခေတ်ကဟုတ်လား ဟိုရှိပဲချမ်းနဲ့နောက်ပဲချမ်းနေပညာတွေထူခံလို့ဒေဝသောတာရာသလိုဘုန်းကြီးအတန်တွေကိုစင်ကူတို့ဘာမှပြောမလေးရှားတို့ကြားနာနိုင်တာပဲဒေဝသောတာတာတွေဒေဝယသောတာတာတွေကတတံသုနာတိနော်ပြီးတော့မှရူပယနာသက္ကိုဉာဏတာနော်အဘောဟာတွေလည်းရူပယနာသက္ကိုဉာဏတာဒီပြန်တတယနာသောတာယနာတတယတနံနော်တတဒီမှာနော် နောက်ငယ်လေးကြာလူပိုင်းနာသကုညာနာတာအတိပစ္စေနာပြောတတ္တာယတနံနောက်ငယ်ဟောတိတိတိဖြစ်တတ္တာယတနံဂုဒ္ဓဘာယနံကာယဝိညာဏတာအတိပစ္စေနာပိသောသက္ကာယနာသကုညာနာတာသောတာယနံသောတာဝိညာဏတာသက္ကာယနာသကုညာနာတာအတိပစ္စေနာပြောသောတာယနံသောတာဝိညာဏအတိပစ္စေနာကာဏယနာကာဏဝိညာဏအတိပစ္စေနာပိသောဇေဝယနာဇေဝဝိညာဏအတိပစ္စေ ကာယအိနာကာယဝိညာအဖြစ်ဖြစ်ဒါပြောရင်တော့ဗောဗျာဘုန်းကြီးတို့အင်းကိုယ်တဏ္ဍမရှိတယ်မျက်စိနားလျာကိုယ်စိတ်အာယု6ပါးဒီနှစ်ခုပေါင်းဆိုရင်နောက်ကသုခဝိညာဉ်သောတာဝိညာဉ်ကာဏဝိညာဉ်စေဝဝိကာယဝိညာဉ်ဖြစ်တော့နောက်ဆုံးမနောဝိညာဉ်ဝတ္ထုအရိယဝတ္ထုအရိယဝတ္ထုကြောင့်ဉာဏ်နဲ့စိတ်တွေဖြစ်တော့ဝတ္ထုဝိပါကဒီမှာ ဗျာကဒါနံကရိယာဗျာကဒါနံအရိယဝတ္ထုကိုအကြောင်းပြုပြီးတော့နော်ဝတ္ထုယောကြမြင်သေးစရာသကုတ္တယောကြားသေးရာသောတာဝတ္ထုယောခုနကဘုန်းကြီးတို့ဝီထီလေးပြန်ကြည့်လိုက်မယ်နော်ဝီထီလေးကြည့်လိုက်မှဝတ္ထုယောက်တည်းရှင်းတယ်ဟောဒီမြင်သေးစရာသကုဝတ္ထုသောတာဝတ္ထုကြားသေးရာသောတာဝတ္ထုဉာဏ်ယောဉာဏ်ရဲ့စိတ်ကြောင့်အရိယဝတ္ထုယောကိုမိပြီးတော့ပြေစရာဥဒ္ဒံတာမတိဆိုင်တွေ့ရမနောတာဒါအရိယဝတ္ထု တဏိရဏဝုဒ္ဓောသောတံဒါတွေဟာရိယဝုဒ္ဓယုတ်ကိုမိပြုဖြစ်တာအဲ့ဓာတွေကိုအကုန်လုံးကိုဘုရားကခြုံဟောတယ်ဝုထုဝိပါကပြာကဒါနာကရိယာပြာကဒါနာခန္ဓာနာကရိယာပြာကဒါဆိုယဟနာရဲ့တဏ္ဍာမှာဖြစ်ပါတယ်ဝိပါပြာကဒါတော့ဘုန်းကြီးတို့တဏ္ဍာမှာဖြစ်ပြီဝုထုဝိပါကပြာကဝုထုဟာရိယဝုဒ္ဓယုတ်ကိုဆိုလိုတယ်ဝိပါကပြာကဒါနာကရိယာပြာကဒါခန္ဓာနာအတိပစ္စေနာပစ္စယောဒါကပုရိသတ္တိအနေနဲ့ဟောတယ် အာရမဏပုရိသတ္တနှစ်ခုပေါ့ဂုရုပုရိသတ္တဒီအာရမဏပုရိသတ္တထိနေနေဘုရားဟောသွားတယ်ဒီလိုမှတ်တာပိဇာဇာတ္တထိဒီသွားမယ်နော်ပိဇာဇာတ္တထိပိဇာဇာတ္တဆိုပါလေအဲအကြောင်းတရားတွေကနောက်ရောက်အကြောင်းတရားတွေကနောက်ကအကျိုးတရားတွေကရှေ့ရောက်ဝိပါကဗျာကရာကရိယာဗျာကရာခန္ဓာနံတရားတွေပေါ့ရှေ့ကဒီမှာကြည်လိုက်ခုနပရိသဏိဝိထိနော်ပရိသဏိဝိထိကြည်လိုက်တခါရ ပဋိသန္ဓေဆေယဥပမာပဋိသန္ဓေစိတ်တီးတာနဲ့ဥပခိုက်တာမှာပဲဘုန်းကြီးတို့တွေဘာယုတ်တွေပါလာရဲ့လူဘုံကိုကိုမြင်တာရဲ့ဘုံကြည့်ရတော့ကမ္မဇာယုတ်30ပဋိသန္ဓေစိတ်ဖြစ်ပြီးဆို စေတသိက်လည်းဖြစ်တယ်ကမ္မဇာယုတ်30ကလည်းပါလာတယ်အဲ့ဒီစိတ်တွေကပါစိတ်တွေလဲဆိုတော့ဒါကပရိသန်နေခိုက်တာမှာတော့ဝိဘက်ဖြာကတာပေါ့အဲ့ဒီကနေမသိမချင်းဖြစ်ပြီးတော့ဂျာနဲ့ချင်းညာကရိယာဖြာကတာတွေလည်းဖြစ်ပြီလေ နှိုးဒီမျက်စိနှလုံးပွင့်တဲ့ရဟနာတွေပါလေကြတော့ဒီတရားတွေကျင့်တော့ရဟနာဖြစ်သွားပြီမသိမကျင့်ကာလမှာကရိယာပြာကရာတွေဖြစ်တယ်ဝိပါကပြာကရာကရိယာပြာကရာခန္ဓာအဲ့ဒီအဲ့ဒီစိတ်စေတသိက်ရှေ့ရရှေ့ကဖြစ်အရင်ဖြစ်နေတဲ့ရုပ်တွေကိုမပြတ်အောင်ဆက်ဆက်လက်ဆက်လက်ဆက်လက်ထောက်ပံ့သွားတာအဲ့ဒါကိုရည်ရွယ်ပြီးဘုရားပေါင်းလဲဝိပါကပြာကရာကရိယာပြာကရာခန္ဓာပုရိဇာတ္တဣမတ္တကာယတံအတ္တိပစ္စေနာပြောဒါကြောင့်ဘုန်းကြီးတို့ယုတ်ခဏကိုရ မသိမချင်းဆက်လက်တည်တံ့နေတယ်။နောက်အာရတိဆက်ဟောတယ်ခပိကတော့အာရောအစတ်တော့တယ်မပြတ်စားနေရတယ်။အဲ့ဒီစားတော့ခြင်းကြောင့်ဒီခန္ဓာကိုယ်ကစားတော့တဲ့အတွက်အစာရစားနိုင်မှဆက်လက်ရှင်းတတ်နေစားရမစားနိုင်တဲ့ဒီနေ့အရိပိစတတ္တိပြထောက်ပံ့မှုကြီးဒီခန္ဓာကိုယ်ကြီးလည်းဆက်လက်တည်တံ့လို့မရတော့ဘူး။ကရိကာရော အာရောဣမတကာကအရိပိစေနပစ္စယော ရူပဇီဝတိနိယကတ္တတာရူပနာအဲ့မှာကြည့်လိုက်ဒါသညတပုဂ္ဂိုလ်တွေနော်ဘုန်းကြီးတို့ခန္ဓာကိုယ်မှာရုပ်တွေရုပ်ဇီဝတိနိယထောက်ပံ့မှုကလည်းရှိရတယ်သူကဉာဏ်နဲ့ရုပ်တွေရှင်းတန်းနေရောသူကလည်းထောက်ပံ့ပေးတယ်ပဲချိန်မှထင်ရှားရှိတဲ့ခိုက်တာပဲပြစ္ဆုတ်ပံခိုက်တာဟုတ်ရူပဇီဝတနိယကတ္တတာရူပနာတိပစ္စေနာပစ္စေယောဒါကအပြာတော်ဓမ္မပြာတော်ဓမ္မသာဒီလိုဟောတယ်ပေါ့နော် အဲတော့ဒီမှာကြည့်လိုက်ပုရိဇာတံဆိုသူကတော့အပေါ်ကတော့တာမန်လောက်ပဲပြောသွားတယ်တကယ်တမ်းကျတော့ဇာရတရားကနေပြီးတော့ဉာဏများတဏ္ဏကြတော့သူကစက္ခုနေသတော့ဒုက္ခတော့နတ္တတော့ဝိပဿတိတို့ရောက်ဝိပဿနာဉာဏ်နဲ့ရှုတယ်ဆိုကုသိုလ်လည်းမဟုတ်တော့ဘူးကရိယာတတ်တတ်ပဲဒါရောက်ဖြာကရာနဲ့ဖြာကရာနော်အောက်ကိုသွားလဲဖြာကရာနဲ့ကုသိုလ်အဲ့ဒါလေးချင်း ယဟနာကြတော့ဖြာကရနဲ့ဖြာကတာပေါ့ယဟနာဖြစ်သွားပြီဆိုတော့အရတ္တမဲ့ဖိုးမဲ့ပြီးတော့ဖိုးရသွားပြီဖိုးရတော့တော့သူတို့ကတရားမဟုတ်လားဆိုဟောတာပဲတရားမရှိဘူးလားဆိုရှုတာပဲရုပ်တွေကရူပဝန္တရောခန္ဓာယုသကုပ္ပတာရောခန္ဓာပ္ပတာစေဝပ္ပတာရောကာယပ္ပတာရောဝုထုပ္ပတာရောဒါဝုထုယုတ်တယ်ရူပဝန္တရောခန္ဓာရာတန်ဝုထုယုတ်တယ်အဲဒါအာယုန်နေဒါယုတ်တယ်နော်အကြောင်းသူကဒါဖြာကတာပဲ ရဟန္တာဖြစ်သွားတဲ့ကရှုရှုတဲ့ကကြကုသိုလ်မဖြစ်တော့ကရိယာပဲဖြစ်တော့ကဖြာကတာဖြာကတာဒီမှာကြတော့ဖြာကရောဓမ္မကုသလတာဓမ္မတာဒါကြတော့ရဟန္တာမဖြစ်သေးတဲ့ပုထုဇဉ်သောတာပန်တရာကနာဂံဒီပုဂ္ဂိုလ်များရည်ရွယ်တယ်တိခဆိုပုထုဇဉ်သောသောတာပန်တရာကနာဂံနော်အတိခရဟန္တာပုထုဇဉ်ဆိုဒီတရားမရသေးတဲ့ပုဂ္ဂိုလ်တွေ အဲဒါကြတော့ဘုန်းကြီးတို့အကုန်လုံးနဲ့ဆိုင်တော့ဗောတရားနာမဖြစ်သေးတဲ့ပုဂ္ဂိုလ်များပုရုဇဉ်ပုဂ္ဂိုလ်များကြဒါရှုနေတယ်ဗျာဂရောဓမ္မောကုသလတာဓမ္မတာအတိပိစိဏပိစောဗျာနာကြဗျာဂရောဓမ္မောဗျာဒဓမ္မတာအတိပိစိဏပိစောဒီလိုပဲပြောအောင်နော်အပေါ်မှာတော့အဲ့လိုရေးမထားဘူးအဲ့ဒီကတော့အဲ့ဒီပုရိဇာတံဗျာဂရောဓမ္မောဗျာဒတာဓမ္မတာအဲ့လိုရှိအောက်မှာကြတော့ဘုရုဇဉ်သောတာပန်ဘုရုဇဉ်သောတာပန်တရားကနာဂာများအတွက် ရာရောဓမ္မကုသလတာဓမ္မတာဘာတွေကိုရှုရမလဲထင်ရှားရှိက မျက်စိနာဘရာကိုအရိယဝတ္ထုဒီကိုမျက်စိသကုတ္တသောတာဝတ္ထုကာဏဝတ္ထုဇေဝဝတ္ထုကာယောအရိယဝတ္ထုမိပြီးပြီးစိတ်တရားဖြစ်တာ အာယုန်နေနဲ့ပြရူပဝန္တရံကာဏဝရတာယဘုဒ္ဓဘာယုံပေါ့ဒီဒီအာယုန်၅ပါး၆ပါးကိုမိပြီးပြီးတော့ဒီစိတ်တရားဖြစ်တာအဲတော့ ဝိထုယုတ်တွေကိုလည်းနေသဒုက္ခနာတ္တမြောင်ရှုရမယ်အာယုံ6ပါးကိုလည်းနေသတ္တဒုက္ခနေသဒုက္ခနာတ္တမြောင်ရှုရမယ်ဝိညာဉ်6ပါးကိုလည်းနေသဒုက္ခနာတ္တမြောင်ရောအပေါ်လုံးကဒီရဟန္တာတို့ကပါခဲ့တဲ့ဟာတွေအတူတူပဲအဲကြဒီမှာချုပ်ပြီးရေးသွားအကျဲမချင်းမဟောတော့နော်ဒီမှာချင်းသကုတ္တသောတာဝတ္တကသေဝဝတ္တကာယဝတ္တဟရိယဝတ္တဒီမှာရူပံသတ္တံကာဏဘုဒ္ဓဘာဓမ္မံတော့ဒီမှာမတွေ့နော် အဲဒီအာယုန်တွေကုန်ပါတယ်အဲ့ဒီတရားတွေကိုဘုန်းကြီးတို့ကတွေ့လာ ကြုံလာရင်ဆတ်စကတောက်တန်တိုင်းပဲအကုန်ရှုရမှာနော်စကုမျက်စိကြည်ယုံလေးကိုလည်းရှုရမှာပဲနေစာတို့ကအနာတမြောင်ရှုတခုခုမြောင်ရှုရအစင်းယူပါယုံလည်းနေစာတို့ကအနာတမြောင်ရှုမျက်စိနဲ့အစင်းယူပါယုံပေါက်ဆုံးတိုက်ဆိုင်မှာဖြစ်လာတဲ့မြင်သိစိတ်ကိုလည်းနေစာတို့ကအနာတမြောင်ရှုရ သကုတုသောတာဝတုကာနာဝတုဇေဝဝတုကယဝတုရုပ်တရားတွေရူပအောင်သတ္တံကာနာဝရသယုံဒါတရားတွေရုပ်တရားတွေပဲအကြောင်းဖြာတော့ဓမ္မကုသလတဓမ္မတာရှုတယ်ဆိုတော့ဘုန်းကြီးတို့ဘာနဲ့ရှုရမလဲကုသိုလ်ပေါ့ဇံမရသိရင်ဝိပဿနာရှုပြီးတော့ကာမတကုသိုလ်ညာနာတံပြုံနဲ့ရှုရနော်ကုသလတဓမ္မတာအဓိပိစေနာပိစေယောဒါပဲပုဂ္ဂိုလ်တွေပြောတော့ပုရုဇဉ်ပုဂ္ဂိုလ် သောတာပန်တရားကအနာဂံတိုင်အောင်သိခါပုဂ္ဂိုလ်များအတွက်ရည်ပဲပြီးလို့ဟောတယ်။ဟောဇံရတဲ့ပုဂ္ဂိုလ်ကြဒေဝိနာသကုဏရူပံပတ္တန္တိဒေဝသကုပြရူပံကိုမြင်နိုင်တယ်။ဒါကိုလေအဲ့ဒါဝိပဿနာပတ္တန္တိမြင်တယ်ဝိပဿနာလည်းရှုရတော့ဒိဗာယသောတာဓာတုယသုဏ္ဏတုတိတံလည်းခြံတာလည်းရှုရမယ်။ဝုဒ္ဓကုသလနာခန္ဓာနဲ့ဟရိယဝုထုအနေကုသလနာခန္ဓာကြီးခြေပြုအတ္တိပြန်တာလေး ဖြစ်ပေါ်အရိပ္ပစ္စယတတ္တိဒါကြီးလည်းတရားရှုလို့ရတော့ဘောနော်ဒီဟရိယဝတ္ထုကိုမိပြုလာတဲ့စိတ်တွေဒါတွေလည်းပြစ္ဆုတ်ပါထေရရှိတဲ့ခိုင်တမှာရှုပေါ့အဲဒီဒီဗျာဒရာကိုအကြောင်းပြုပြီးတော့ကုသိုလ်ဖြစ်တော့အကုသိုလ်လည်းဖြစ်တာပဲခုနဘုန်းကြီးတို့ကဒီဝိရိယ6ပါးအာယုံ6ပါးဒီအသိစိတ်တွေမရှုဘူးဆိုရင်အဲ့ဒီပုံမှာငါတို့ကယောက်ျားမိန်းမထင်မှတ်တယ်ငါဟုတ်လားဆွဲတာဂျာကတွေဖြစ်တော့အဲ့တော့မျက်စိနဲ့ အစိမ့်ပါယုံတိုက်ဆိုင်လိုက်တာငါမျက်စိလေးကကောင်းလိုက်တာကိုမျက်စိလေးကိုလည်းသဘောကျတော့ငါမြင်ငါမျက်စိလေးကောင်းလို့ဒါမြင်တာပဲငါနားလေးကောင်းလို့ကြားငါနားလေးကောင်းလို့ကြားတာပဲနားပေါ်မှာလည်းနှစ်သက်တာနော်အဲ့မှာကြည်လာဘုရားအဲ့ဒါဟောသွားတယ်ဒီစကုဆိုတာကဖြာကရယုတ်တရားနောက်ကအကုသိုလ်ဖြစ်တာဒီမျက်စိလေးကိုမရှုမှတ်တတ်ရင်ဒီပေါ်မှာသွားตายရတော့မျက်စိလေးကြည့်မင်္ဂလေးတွေဆိုမျက်လေးလေးတွေက အမျိုးမျိုးချဲပြီးသဘောတွေကြနော်မြို့သားတွေလည်းသဘောကြတာကိုမျက်စိကိုငါသက်ကြီးလည်းသဘောကြငါမြင်သေးတယ်ငါမျက်စိလေးကောင်းသေးတယ်ဟောသဘောကြနော်ကိုမျက်စိကိုနှစ်သက်ဒါဝရီမှာဘုရား ရှင်းရှင်းလင်းလင်းဟောဒါရောဓမ္မအကုသတာဓမ္မတာအတိပိစိနတာတတိညာလွတ်နေတော့ဒီမျက်စိပေါ်မှာตาရမှာပဲလေမရှုမတိုင်တော့ตาရမှာပဲຢာကဖြစ်မယ်တဲ့မရှုမတိုင်ဒီမျက်စိ ပုရိဇာတံသက္ခုံအတ္တာရိတိတာရတဲ့ဘိညာဏိနေတတဲ့တံအဲ့ဒီတာရနေတမှုအကြောင်းပြုပြောရာဟောရာကဖြစ်တဲ့တဏှာဖြစ်တာပေါ့ဗျမျက်စိလေးပေါ့ဆွဲလာတဲ့နေတတဲ့မြန်နိုးတယ်ဒိဋ္ဌိပြငါမြင်တယ်ဒိဋ္ဌိဖြစ်သွားပြီတက္ကဒိဋ္ဌိငါမြင်တယ်ဒါငါသားလေးပဲငါသမီးလေးပဲဟောဒိဋ္ဌိနဲ့လို့တတ္တရဒိဋ္ဌိတွေတက္ကဒိဋ္ဌိတွေဟောတက္ကဒိဋ္ဌိတွေဖြစ်တော့တော့ဝိသိကိစ္စဟော အဲ့ဒီဖြစ်လာတော့တရားတွေပေါ်မှာယုံမှန်တယ်ဖြစ်သွားပြီတရားလို့ဖို့ဝင်လေးလာနော်တရားလို့ဖို့ခတ်သွားဘာဖြစ်လို့လဲဆိုဒီပေါ်မှာဆွဲနေတာအာယုံသမီးအာယုံပစ္စည်းအာယုံဘုန်းကြီးတွေဆိုကြောင်းကအာယုံနဲ့တပည့်အာယုံနဲ့ဒါတွေဆွဲလန်းနေတဲ့အခါကျတရားပေါ်မှာတကယ်ယုံကြည်မှုတက်ဝင်မှုမရှိရင်မလုတ်ဖြစ်ဘူးဗျာဝိသိကိစ္စပြင်ဥဒိစ္စလည်းပြန်ဥဒိစ္စံဥပိစ္စတိဥဒိစ္စလို့ပြန်ဝိသိကိဘောတိတ်တိတ်တယ်ထန် ဥဒိဆံဥပ္ပစ္စတိဥဒိဆံဥပ္ပစ္စတိစိတ်တရားလည်းပြန့်လွင့်နေတာပေါ့ဗျာဒီတာအယုံသမီးအယုံပစ္စည်းအယုံဒီကြောင်းကံအာယုံတွေနဲ့ဒါတွေနှစ်သက်မြတ်နိုးနေတက္ကဒိဋ္ဌိအကောင်းလာရင် တရားပေါ်မှာတန်တရားတွေဖြစ်သွားပြီမလို့ဖြစ်တော့မလို့ဖြစ်စိတ်တရားတွေအတိုင်းအတိုင်းဆမရှိလွင့်မျောနေတာလွင့်မျောပြီးပါပြစ်လာတယ်ဒါတွေပျက်စီးမှာဆိုရင်ရတာနော် ခန္ဓာကိုယ်ကြီးဖြစ်လာရင်ခန္ဓာကိုယ်ကြီးမှာယောဂဝိနာတွေဖြစ်လာရင်ဒါတွေကိုစိုးရင်ရတယ်။အာသမီတွေပစ္စည်းတွေဥစ္စာတွေပစ္စည်းမှာစိုးရင်တာပူဆွေးတာဒါမျိုးတွေအကုန်ဖြစ်တော့တာပေါ့ဗျာ။ဘာဖြစ်လို့လဲ။တရားလက်လွတ်နေခြင်းကြောင့်တတိလက်လွတ်နေခြင်းကြောင့်ဒါဖြစ်တာ။အဲစက္ခုပေါ်မှာလဲဒီမျက်စိအကြည့်ယုံလေးပေါ်မှာလဲရှုနိုင်တယ်နော်။ဘုန်းကြီးတို့ကဒီမှာဓွာရရဲ့အာယုံရဲ့ပေါင်းစုံတိုင်ပြီးတိုက်ဆိုင်ပြီးဝိညာဉ်ဖြစ်တာ။ဒီအလုံးမှာ ဓာရပေါ်မှာကွာစိတ်ရောက်နေသလားအာယုပေါ်မှာစိတ်ရောက်တာဝိညာဉ်ပေါ်တစ်ခုရှုနေအောင်အိဋ္ဌဒုက္ခအနတ္တမရအောင်ရှုမရှုမှရင်တော့နော်ဒီမှာဘုရားပါပြောတယ်ဒီနားပေါ်မှာလည်းตายရတာပဲငါနားလေးငါနားကောင်းသေးတယ်ဟောတချို့လည်းနားလေးတွေပေါက်လေးတွေပေါက်ပြီးလည်းတော့မျိုးမျိုးတတ်ဆင်တာနော်ကိုယ်ဆိုရင်လည်းတော့တွေကိုမျိုးမျိုးတတ်တာသုံးလေးပေါက်တော့ပေါက်ပြီးအများကြီးသဘောကြကြမင်းကလေးတွေယောက်ျားလေးတွေခုခေတ်ဆိုအကုန်လုံးတတ်ကြတယ် ယောက်ျားလေးတွေကတော့ပုံတက်နေတယ်တဲ့နော်ဒါပါလဲနားပေါ်မှာตายရတာနှစ်သက်တာပဲတတိညာလွတ်နေတော့သဘောကျအနာကြီးရုပ်ပါလဲသဘောကျတယ်နှုတ်ရွက်ပေါ်မှာလဲသဘောကျတယ်ဒါမျိုးနှာခေါင်းနာနှာခေါင်းကြည်တာမှလဲသဘောကျတယ်ငါအနံကောင်းသေးတယ်အနှာခေါင်းကောင်းသေးတယ်ဇာယနှာခေါင်းတွေကလှလိုက်တာနှာခေါင်းခွဲစိတ်ဟုတ်လားဒီမှာလဲအမျိုးမျိုးပေါ့နော် ကိုယ်နေတိုက်ကြအဲ့ဒါမျိုးနာဘောနှစ်သက်ဒါတတိလွန်ရှာရှာမှလည်းဖောက်ပြီးတော့ဟိုလားဒီကိကလေးတွေတက်ကြတယ်ကိုယ်နေရှာရဲ့အရာသာခံတော့ဗောဗျာရှာကိုဟိုလားတကြိုးကြတော့အဲဘုန်းကြီးတို့ကြလို့ပေါက်မပေါက်ပြီးဟိုစားစရာအယုံတွေးလိုက်သဘောတွေကြတာပဲနှစ်သက်သဘောကြစားတော့ဒီခုံမင်တက်နှစ်သက်အဲဖြစ်တာပဲတကူကူတော့နော်အချို့ကယူပါယုံနှစ်သက်တယ်အချို့ကတတာကိုနှစ်သက်တယ် နော်ဒီတော့မျက်စိနှစ်သက်တယ်တချို့ကနားနှစ်သက်တယ်တချို့ကနှာခေါင်းနှစ်သက်တချို့ကကိုယ်ရှာလေးနော်စိမ့်ဝါဒါမျိုးကာကိုကြည်ယုံလေးကိုတချို့လည်းကိုကာယပဒါရောယုံကြည်ကိုနှစ်သက်ခန္ဓာကိုယ်တောင့်တင်းနေနှစ်သက်ဆူဆူပြည့်ပြည့်လှလှပပအချိုးကြတော့နှစ်သက်မျိုးမျိုးပေါ့ဗျနော်ယူပါယုံမြင်ရတဲ့ဆင်းယူပါယုံလေးမမှတ်ရင်လည်းသဘောကျတော့အဲ့ဒါတွေအကုန်ဟောတာနော်တတ္တအတန်ကိုလည်း ဟိုနားနေတဲ့တရားတန်နေတရားကိုသိဖို့ရေးကြည့်တယ်နော်အတန်ကိုသွားမตายရမိအောင်တရိထားအနံ့အနံ့ကိုလည်းตายရမိတတ်တယ်စားတော့ပြီးဆိုဟိုဟင်းနတ်တွေကဟောကြပါတယ်ဒီလိုအရသာရတာလည်းตายရတာပါပဲဘုရားကအတွေ့အထိအသုံးဆောင်ตายရတာပါပဲနော်အရိယဝတ္ထုယုတ်အရိယဝတ္ထုကိုမိပြီးတော့ရှောက်တွေးရင်ตายရနေမောင်ကောင်းတာတွေတွေးရင်ตายရနေမျောလိုက်နေနော်ဒီကလေးတရားထိုင်တာ အချိန်ပြည့်မှာဟောငါအချိန်ပြည့်ပါပါဒါလေးအဲမမတ်လို့ရင်ဒီမှာဘုရားဗာပြအတ္တာလေးဒီဒါလေးတာယာလေးတဲ့နှစ်သက်တယ်တာယာနှစ်သက်ပါပြီຢာကဖြစ်တာပဲတဏှာတွေဖြစ်တဏှာတွေအကောက်လာတယ်နာအကောက်ရင်လွတ်ချခဲ့တာဆုတ်ကဲဆုတ်တာသေတိတောင်ဆုတ်တာနော်မိတော်ဒီမှာတရားနဲ့ပတ်သက်ပြီးတကုတရားကိုယ်ကင်ထားတဲ့အင်သာသမီအာယုန်တွေပျက်စီးဆုံးယုံသွားမယ်သို့မဟုတ်ကိုယ်ခန္ဓာကဆုံးရှုံးလို့မယ်ဆိုဝန်းနေပုစုတွေဖြစ်တယ် ဒါတရားလက်လွတ်နေတဲ့အတွက်ဒီလိုဖြစ်တာဝတ္ထုတဲ့သုဒ္ဓဟာတရားဝတ္ထုမြည်ပြီးပြီးအကုသိုလ်တွေးတယ်ဒါတွေလည်းရှိတာအဲ့ဒီတွေးတွေလည်းဒါလည်းများရှုမှာတော့ဘောနော်ဒါကဖြာကရောဓမ္မောအကုသလတာဓမ္မတာနောက်တစ်ခုကဘုရားပါလဲကုသလောစာအပြာကတော်စာဓမ္မကုသလတာဓမ္မတာအတ္တိပစ္စေနာပစ္စောဒီနေရာမှာကြတော့ ကုသိုလ်တရားဖြာကတာတရားနေပြီးတော့ကုသိုလ်တရားတွေကိုအတ္တိပစ္စယတတ္တိဖြင့်ကျေစုပြုတယ်သာဇာတမှုနဲ့သာဇာတတ္ထိနေနဲ့လည်းဖြစ်တယ်ပုရိသတတ္ထိနေနဲ့လည်းဖြစ်တယ်ကုသိုလ်တရားနဲ့ကုသိုလ်တရားကျေစုပြုတော့နာခန္ဓာ၄ပါးကိုတတ်တာချင်းချင်းပြပြနာနာကျေစုပြုအဲ့ဒီတည်းမှာခုနကပရိသန်တွေဝိထိကြည့်လိုက်ပေါ့ပရိသန်တွေခိုက်တာမှာဆိုရင်ပရိသန်တွေစိတ်ခိုက်တာမှာတို့ကာမဇာယုတ် စေကမ္မဇာယုတ်တွေဥရဇာယုတ်တွေဖြစ်တယ်။နောက်မိုးရနေတေတိတံကာလကြာဂျာနယ်ယုတ်တွေလည်းဖြစ်တယ်။အဲဒီလိုတူတူကဖြစ်ဒီမှာတော့ဟရိယဝတ္ထုယုတ်ပြောသွားတယ်။နော်။ဧဝခန္ဓာဒိဏနာဒီမှာသာဇာတာအနေနဲ့သာဇာတော့ကုသလောဧဝခန္ဓာဝတ္ထုတာဟရိယဝတ္ထုဒိဏနာခန္ဓာနော်။ဟုတ်ရပြီ။ကုသိုလ်နေရာမှာလေဒီကုသိုလ်နာမခန္ဓာနဲ့ဟရိယဝတ္ထု ချင်းချင်းပြမြလာအတ္တိပစ္စယတတ္တိပင်ကျေစုပြုတယ်တွေးခန္ဓာတွေးနာနာခန္ဓာနာဝုထုစာပေါ့တရားဝုထုကလည်းတွဲဟောတယ်ကုသလောဧကောကနောဝုထုစာရှေ့ကတိဏနာခန္ဓာအတ္တိပစ္စေနာပြီးတော့တွေးခန္ဓာတွေးနာနာခန္ဓာနာဝုထုစာတွေးခန္ဓာဝုထုစာတွေးနာခန္ဓာအတ္တိပစ္စေနာပြောဒီတစ်ချက်ဒါကုသိုလ်ကုသိုလ်ကုသိုလ်တရားစိတ်စိတ်ဝုထုက အရိယဝတ္ထုဆိုပြာကတနောက်ဆက်ဟောတယ်ပြာရောဓမ္မပြာတပြာကရောကုသလောစာပြာကရောစာဓမ္မပြာကရတဓမ္မတာအထိဖြစ်စေနာပြောဒါကြတော့သာသာတသာသာတတိဖြစ်မယ်ပစ္ဆာသာတတိဖြစ်မယ်အာရတိဖြစ်မယ်အိဒီယတိဖြစ်မယ်၄မျိုးပေါ့သာသာတတိဒါပါလေဆိုရှေးကကုသိုလ်နောက်ကပြာကတကုသလော ကုသလခန္ဓာသာဇာတာမှာကုသလခန္ဓာအဲ့ရနေပါပါလဲမာဘုတ်ကုသခန္ဓာရဲ့မာဘုတ်ဒီကုသခန္ဓာဒီလိုမာဘုတ်တရားတွေရဲ့ခန္ဓာကိုယ်ကြီးမှာစိတ်เสียခန္ဓာကိုယ်ကြီးမှာမာဘုတ်တရားတွေရဲ့အပေကိုသွားကျေစုပြီးစေစားရုပ်တွေအာရိပိစတတိပိကျေစုပြုတယ်ပိဇာဇာတကြတော့ဘာပြောလဲပိဇာဇာတကုသလခန္ဓာကပ္ပလိကာတော့အာတော့ ကုသခန္ဓာတွေကပိကာရအာဟာရတွေကြောင့်ဒီခန္ဓာကိုယ်ကြီးဟာဆက်လက်တည်တံ့နေအိမတကာတာအဋ္ဌိပစ္စေနာပစ္စယောပစ္ဆာဇတာကုသလခန္ဓာနောက်တော့ကုသခန္ဓာတွေကိုဒီကုသခန္ဓာတွေကရုပ်စီဝိတ္တိနေရဲ့ကုသခန္ဓာတွေကနေနောက်တက္ကရတာရောကမ္မဇာရုပ်တွေဆက်လက်တည်တံ့နေအောင်ထောက်ပံ့ပေးတယ်အဋ္ဌိပစ္ဆာတတိပင်ကျေစုပြုတယ်ဒီလိုဟောအများကြီးပဲကျေဟောတာနော်အောက်ဆက်ကြည့်မယ်ဒီနေ့ဒါလေးပြီးအောင်ပြောအောင် ကုသလောစာပြာကရောစာဓမ္မကုသိုလ်ပြာကရတိအကုသိုလ်ပြာကရတိအကုသလောစာပြာကရောစာဓမ္မအကုသိုလ်ပြာကရတရားတွေဟာအကုသိုလ်တရားတွေကိုအဋ္ဌိပစ္စယတတ္တိဖြင့်ပစ္စုပ္ပန်ထေရရှိခိုင်းမှာခြေစုပြုတယ်အဲ့ဒါသာဇာတတိပုရိသတတိနှမျိုးဖြစ်မယ်သာဇာတတိနေနဲ့ကုသလောအကုသလောဤကောခန္ဓာဝတ္ထုအကုသိုလ်ခန္ဓာတွေနဲ့ဟရိယဝတ္ထုပေါ့အဲ့ဒါအနေနဲ့ဉာဏ်နဲ့ နာခန္ဓာသုံးဉာဏ်ခန္ဓာသုံးမှာအပြညာနာနာပေါ်ပြတာဟောအကုသလောဧကောခန္ဓောစဧကောခန္ဓောစဧကောခန္ဓောပေါ့နော်ဒါဧကောခန္ဓောစသဝေထုတ်လိုက်တယ်အကုသလောဧကောခန္ဓောစဝုထုစဒိဏနာခန္ဓာနာအာရိပစ္စေနာပစ္စယောတယောခန္ဓာဝုထုစဧကတခန္ဓာတာအာရိပစ္စေနာပစ္စယော ဒွေခန္ဓာဥထုစဒွေနာနာခန္ဓာနာအတ္တိပစ္စေနာပစ္စယောပြီးတော့အကုသိုလ်အပြာဒတရားအနေပြာဒတရားကိုအဋ္ဌိတတ္တိပစ္စုပန်ထင်ရှားရှိတဲ့ခိုက်တာမှာကျေစုပြီးတော့အကုသလောစအပြာဒောစဓမ္မပြာဒတာဓမ္မတာအတ္တိပစ္စေနာပစ္စယောဒီမှာနှမျိုးဖြစ်နိုင်တယ်တဲ့ဗျာသာဇာတတိနှမျိုးမကောင်၄မျိုးသာဇာတတိပစ္ဆာဇာတတိအာရတိ အာဟာရအာဟာရံပေါ့နော်အောက်ကတိတ်ချောင်းငယ်လေးဖြတ်လိုက်အာရုံလို့ဖြတ်အာဟာရံပေါ့နော်သာဇာတံပစ္ဆာဇာတံအာရံအိန္ဒြိယသာဇာတံကုသလခန္ဓာမာဝုဒ္ဒစေတသဘောဓာနာရူပါအတိဖြစ်စေနာဖြစ်စေရောနော်ရှေကကုသိုလ်အကုသလခန္ဓာအကုသိုလ်သောသာအပြည့် မဟာဗုဒ္ဓဆဆိုတာကအဖြာတော်ဆတောင်းပြောတယ်။ဖြာဒတဓမ္မတာကစေတသမုဒ္ဒရူပနာအတိပိစေနာပိသောပစ္ဆာဇာတကြတော့အာဟုဒလခန္ဓာဆဒါအာဟုဒလဓမ္မမဟာဗုဒ္ဓဆဆိုအဖြာတော်ဓမ္မစေတသမုဒ္ဒရူပနာဖြာဒတဓမ္မတာအတိပိစေနာပိစေယောနောက်တစ်ခုကတော့အာဟုဒလခန္ဓာဆဒါအာဟုဒလောဆဒါနဲ့တွေ့လို့ပဲပြီးတော့ကပလီကာရောအာရော ဒါကတော့အပြာရောစဓမ္မောဒါနဲ့တူတူပဲပြာဒဓမ္မအိမတာကာယတာဒါကပြာဒဓမ္မတာအတ္တိပစ္စေနာပစ္စယောဒီလိုမှတ်မယ်ပိစ္ဆာဇာတာပိစ္ဆာဇာတာတွေဒီအကုသလောစကိုအကုသလခန္ဓာစအပြာရောစဓမ္မကိုဇီဝိတ္တိယင်းစရူပဇီဝိတ္တိယင်းစပြာဒဓမ္မတာကတ္တတာရူပကတ္တတာရူပနာအတ္တိပစ္စေနာပစ္စယော အဲ့လိုအကျယ်ကြီးခေါ်သွားတယ်ပေါ့ဗျာဒီမှာတော့ဘုန်းကြီးတို့နားလေသဘောပေါက်တာတော့ဒီပစ္ဆာဒီဒီအဋ္ဌိပစ္စည်းပေါ့ကောပစ္ဆာနေတ္တာရထားတာဟုတ်ဒီပစ္ဆာနေတ္တာကို ਨੇ ပတ်သက်ထားတဲ့တရားတော်လေးတွေကိုနည်းနည်းလေးနားလေသဘောပေါက်ခြင်းခုနပညာဝါဒနဲ့နှိုင်းရှင်ကြည့်လိုက်နော်အဲဒီပညာဝါဒနဲ့နည်းနည်းလေးအကုန်လုံးတော့ဒီပညာဝါဒအကုန်ကြက်ဆရာမလုပ်ဘူးဟုတ်လားသဘောပေါက်လေးတွေသဘောပေါက်ရုံလေးတွေ တွဲတွဲပြီးကြည်တက်လို့ရင်ဒါကိုယ့်အတွက်အကျိုးကျိုးကျေးဇူးများတော့ဗောနော်ဒီနေ့တလောက်နဲ့တင်ကြအောင်ဒီနေ့ဟောပြောဆုံဆုံမတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းတိုင်းနာကျင့်ကြအထုံနိုင်ကြသဖြင့်မဉ္ဇဉ်ဖုန်ဉ္ဇဉ်နိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်ဖျားပေးတဲ့ဆုနဲ့ပြည့်စုံရပါလို့ရှင်ဖျားသာဓုသာဓုသာဓုပါဖျား Yeah,